ယနေ့2021ခုနှစ်နှစ်လပိုင်းဦးဇင်းတို့ဒီဩစတြေးလျတော့ဒီနေ့29ရက်ပေါ့နော်အမေရိကဘက်တော့ဒီနေ့26ဦးဇင်းတို့ဩဝါဒပါတိမောက်အခါတော်နေ့ပေါ့မြန်မာပြည်ကတော့ဒါပြီးသွားပြီပေါ့မြန်မာပြည်ကတော့ဒီကအမေရိကတရက်နောက်ကြတယ်ဆိုတော့အဲဒီဘက်ကတော့ဒီနေ့မှဆိုတော့ဒီနေ့ဦးဇင်းတို့ မြတ်စွာဘုရားသာသနာတော်မှာအင်မတန်မှအရေးကြီးခဲ့တဲ့ဘုရားရှင်ရဲ့အဆုံးအမယဟန်တော်တွေကို ဆုံးမခဲ့တယ်ဆိုပေမဲ့ဒီအဆုံးမဟာ လူတိုင်းလူတိုင်းအတွက် အသုံးကျတဲ့အဆုံးမဒီအဆုံးမကိုဒီနေ့ဦးဇင်းတို့တရားတော်မတွေကိုဒီနေ့ဦးဇင်းအကျဉ်းချုပ်တမိုင်းကြောင်ရောမြတ်စွာဘုရားဟောကြားပေးတဲ့ဩဝါဒပါတိမောက် အကြောင်းတွေကိုဦးဇင်းဒီနေ့စွန့်နိုင်သမျှဒကာဒကမတွေကိုနားလည်အောင်ဦးဇင်းဟောပြီးတော့မိမိတို့ရဲ့ဘဝမှာဘယ်လိုကျင့်ရမယ်ဆိုတာကျင့်စဉ်နဲ့တကွပါအောင်ဒီနေ့ဟောပြောပေးပါမယ်။ဒါကြောင့်မို့ယနေ့ဦးဇင်းတို့ဩဝါဒပါတိမောက်အခါတော်နေ့ပေါ့နော်။မြန်မာလိုဟိုကောင်းစဉ်လေးအနေနဲ့ဆိုရင်တော့ဦးဇင်းက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 သာသနာတော်တွေမှာနှစ်ခုရှိခဲ့တယ်နော်ဩဝါဒအဆုံးအမပေးတဲ့ဟာရဲ့နောက်ပြီးတော့အမိတ်အာနာနဲ့လောက်ရတာရဲ့ဆိုနှစ်မျိုးအဲ့တော့အရင်ဆုံးဩဝါဒပါတိမောက်စာပြီးတော့ဘလို့ဖြစ်ပေါ်ခဲ့လဲဆိုတဲ့တမိုင်းကြောင်းကနေပြီးတော့ဥစဉ်စပြီးတော့ပြောပြမယ်အလုံးသိကြတဲ့အတိုင်းပဲတက်တော်35နှစ် မဟာတက္ကရ103ခုနှစ်မှာမြတ်စွာဘုရားကဆုံလပြည့်ဗုဒ္ဓနေ့ကဆုံလပြည့်နေ့မှာမြတ်စွာဘုရားဘုရားဖြစ်တော်မူပြီးတော့တတ္တဌာန9ခု တနေရာမှာ9ရက်စီ9ရက်စီ49ရက်မဟာဗောဓိပင်နဲ့ဝိညာဉ်မှာတရင် သုံးပြီးတော့ ကဆုံလာပြည့်ကနေမှနေုံလာပြည့်ဝါဇိုလာပြည့်နေ့ကြတော့ဦးဇင်းတို့မြတ်စွာဘုရားမိဂရာဝုံတော်မှာဓမ္မစကြာတရားဥကိုဟောတယ်အဲ့ဒီမိဂရာဝုံတော်မှာပင်သဝကိ9ဦးတို့ဓမ္မစကြာတရားဟောကြားပြီးတဲ့အချိန်မှာဘသူတို့ရောက်လာလဲဆိုတော့ယတ္တဆိုတဲ့တထေသားနဲ့တငယ်ချင်း94ယောက် မြတ်စွာဘုရားထံမှာလာပြီးတော့ယဟန်ပြုကြတယ်အဲ့ဒါကိုဧကတတ္ထိလောကေအရဟံတော်ဗာရဏတိမြို့မှာယဟန္တာ အပါပေါင်း60နဲ့တပါဖြစ်တယ်မြတ်စွာဘုရားအပါအဝင်ပေါ့နော်ယဟန်တော်က60မြတ်စွာဘုရားနဲ့အလုံး60နဲ့1အဲ့ဒီ60တပါလောကကြီးမှာ ပွင့်ထွန်းပြီးတော့မြတ်စွာဘုရားကချက်သားတို့တဲ့တလန်းကိုနှစ်ပါးမသွားနဲ့တလန်းကိုတစ်ပါးသွားပြီးတော့ဟောဒီလောကကြီးကို လောကရဲ့အကျိုးလောကရဲ့စီးပွားနော်အဲ့ဒါတွေလူသားတွေကောင်းကျိုးတွေရဖို့ရအတွက်ကဘာအနှံ့ကို သာသနာပြုကြတော့ဆိုပြီးတော့အဲ့ဒီမှာ သာသနာပြု ခရီးစပြီးတော့လွတ်တာယဟန်တော်တွေတပါးသည်တလန်းသည်သွားရောက်တဲ့နေရာတိုင်းအစာဤကောင်းခြင်းအလေဤကောင်းခြင်းအဆိုးဤကောင်းခြင်းနဲ့ပြည့်စုံတော်မူတဲ့ဒီတရားတွေကိုဟောကြားဆိုပြီးတော့တခါတည်းယဟန်တော်တွေအကုန်လွတ်လိုက်တာ အသေးသေးယဟန်တော်တွေမြို့တွေရွာတွေအသေးသေးကြွပြီးတော့တွေ့တဲ့နေရာမှာလိုက်ပြီးတော့မြတ်စွာဘုရားရဲ့တရားကိုဟောရဘာလို့လဲဆိုတန်ဃာကနဲစေတော့ နည်းနည်းနဲ့ကျဲကျဲဝိုက်ပြီးတော့ကမ္ဘာလောကကိုသာသနာဖြန့်အဲ့ဒီတဝါတွင်လုံးရသော်ဗျာအဲ့မှာပဲတရင်သုံးခဲ့တယ်ဘာကြောက်မှမရှိဘူးဒီလိုပဲသစ်တပိညင်းဝါတပိညင်းဝါတွင်ကာလမှာတရင်သုံးရတယ်အဲ့ဒီကနေတရင်သုံးပြီးတော့တခါလေရဟန်းတော်တွေကိုဝါကျွတ်တော့အကုန်လွတ်လိုက်ပြီးမြတ်စွာဘုရားကိုတော်တိုင်တခါတည်းတပါးတည်းကြွလာကြွလာပြီးတော့တခါတည်းကပ္ပတိကဆိုတဲ့တောအုပ်ထဲမှာ ဗဒ္ဒဝက်ကီညီနောင်3ရက်30ညီနောင်3ကျိတ်အယောက်30နဲ့အဲ့ဒီမှာညီနောင်3ကျိတ်တို့ကိုမြတ်စွာဘုရားတရားဟောတယ်နော်သူတို့ပစ္စည်းအမျိုးသမီးတယောက်ကခိုးပြေလို့လိုက်ရှာကြရင်းနဲ့အဲ့ဒီညီနောင်သုံးကျိတ်ကိုမြတ်စွာဘုရားကချက်သားတော်တဲ့မင်းတို့အပြင်းကြီးပဲရှာမနေနဲ့မင်းတို့ခန္ဓာကိုယ်တွင်လည်းပြန်ရှာအောင် တတန္တရာလို့မင်းတို့အပြင်မဲ့ရှားနေတာကိုယ်ခန္ဓာတွေမရှားတော့မင်းတို့ရုပ်မှမသိနာမှမသိတွေပဲဆိုပြီးတော့တခါတည်းရုပ်နာကိုရှားခိုင်းတော့ပါရဝဂီညီနောင်၃ကြိတ်အဲ့ဒီမှာတရားသူတွေရပြီးတော့မြတ်စွာဘုရားထံယဟန်ပြုယဟန်ပြုလို့မြတ်စွာဘုရားတော်ထဲမှာယဟန်ပြုပေးထားခဲ့ပြီးတော့တခါဆက်ကြွဘယ်ရောက်သွားလဲဆိုအဲ့ဒီဘောဓိပင်ရဲ့အရှိနာအခုဦးဇင်းတို့အိန္ဒိယရောက်ဖို့ရင်တော့သိပါတယ်ဒုက္ခရစရိယာတောင် အဲ့ဒီမလှမကဝန်းကျင်မှာရသိမ့်ညီနောင် ရှင်တထောင်ရသိတွေတထောင်ဖရာအလောင်းတော်ကလည်းအဲ့ဒီတုန်းက6နှစ်လုံးလုံးအဲ့ဒီနာမှာတရားကျင့်သူတို့ကလည်းပဲသူဟာနဲ့သူသူကျင့်နဲ့သူကျင့်နေတာစိတ်ထဲမှာမကောင်းမှုလေးကျူးလွန်မိတယ်ဆိုရင်သွားကိုယ်နဲ့ကိုယ်အဲ့မြစ်ထဲကသဲကိုယူယူပြီးတော့အဲ့ဒါသဲပုံကြီးလှုပ်ဆိုပြီးတော့တခါတည်းအဲ့ဒီနာမှာ ဟိုတဲတွေထန်းထန်းပြီးတော့ဓာန်ချတာပေါ့ကြာတော့ဟို စိတ်ကပြမတာများတော့ထန်းရတဲ့ဓာန်ကလည်းတဲတွေဟာတောင်ပုံရာပုံကြီးဖြစ်နေကြရလို့ဆိုပဲအဲ့ဒီနေရာမှာရသက်ညီနောင် ရှင်တထောင်ကလည်းသူ့ဟာသူတခါတဲ့ကျင့်နေကြရသော်ဘုရားကလည်းသိတယ်ဒီရသက်ညီနောင် ရှင်တထောင်ငါသွားပြီးတရားဟောမှာပဲသွားပြီးတရားဟောမှာဆိုတော့အဲ့ဒီမှာသွားတော့ဟိုက ဥရဝေလာကတ္တပကတိတ်တတဟာတကိုးကြီးတယ်ငါလိုတော့ယဟန္တာမဟုတ်သေးဘူး तू က तू ကဘာလို့လဲတပည့်တစ်ထောင်နဲ့နေတာဟုတ်ဖះလောင်တော့တယောက်တည်းကြည့်နေရတာဆိုတော့ तू ကငါလိုတော့ယဟန္တာမဖြစ်သေးဘူးတိတ်တထအဲ့တော့မြတ်စွာဘုရားကြွလာတော့အဲ့ဒါဥရဝေလကတ္တပငါဒီမှာတဲခိုခြင်းနဲ့အခြားနေရာတော့မရှိဘူးတဲ့ဟိုမှာမီးတင်ကုတ်ကြီးတဲ့တော့ရှိတယ်တဲ့ အဲ့တဲသွားတဲရိတ်တော့တဲဘာလို့သူကစမ်းသတ်တာအဲ့တဲမှာနဂါးကြီးတစ်ကောင်ရှိတယ်အဲ့ဒါကြီးတော့နဂါးကြီးရှိတဲ့အခါကျတော့အဲ့တဲသွားတဲဆိုမြတ်စွာဘုရားရပါတယ်အဲ့နဂါးတဲတကိုးကြည့်တယ်နော်ရတယ်ကိစ္စမရှိဘူးမြတ်စွာဘုရားအဲ့ဒီမှာ မီတင်ကုတ်ထဲဝင်ပြီးတော့နဂါးအငွေ့လွတ်တော့မြတ်စွာဘုရားအဲ့နဂါးတကိုးတော်နဲ့လှုပ်ပြီးတော့တပိတ်ထဲထည့်ထားတာ ဝိသေသရနောက်ရက်ကြတော့မှ တခါတည်းကဲဥရဝေလကသဝရဟာဒီမှာမင်းတို့တကိုးကြည့်တယ်ဆိုတော့ငါကြိတ်ဆိုပြီးတော့ဟိုမှာသပိတ်ထဲမှာမွေလေးသေးသေးလေးဖြစ်နေပြီအင်မတန်တကိုးကြည့်တဲ့ငါကြီးကိုသေးသေးလေးဖြစ်အောင်မြတ်စွာဘုရားလှုပ်ပြထားတာအဲ့ကြောင့်မဩယဟန်ကောတို့မှတဲတကိုးကြည့်တာပဲဒါပေမဲ့ငါလိုတော့ယဟန္တာမဖြစ်သေးဘူးအဲ့လိုနဲ့မန္တိတက်ပြီးနဲ့မြတ်စွာဘုရားပြတာ တကိုးအမျိုးပေါင်း300ကျော်တယ်နောက်တော့မှ မြတ်စွာဘုရားကိုကိုကိုမင်းအထင်တွေကြီးမနေနဲ့မင်းမှာလောဘဒေါသတွေမောဟတွေနဲ့အဲ့ဒါတွေဘာမှယဟန္တာလည်းမဟုတ်သေးပဲနဲ့ဆိုပြီးပြောတော့မှမြတ်စွာဘုရားထံဥကြုံပြီးတော့မြတ်စွာဘုရားအဲ့ဒီမှာတရားပြလို့အာလုံးဦးဇင်းတို့ဂရာတီတဆိုတဲ့တောင်ကြီးပေါ်မှာပထမမြတ်စွာဘုရားတရားနာတယ်အာလုံးအဲ့ဒီမှာယဟန်နေပြုကြတယ်အိဘိက္ခုယဟန်နေကြီးပဲအိဘိက္ခုယဟန်ဖြစ်ကြယဟန်ဖြစ်ကြတော့ညီနောင်၃ကြိတ် အဲ့ဒီတထောင်တို့ကိုဩဂရာတီတာဆိုတာအဲ့ဒီမှာဦးဇင်းတို့ဂရာမျိုးရဲ့ဒီဘက်မှာတောင်ကြီးတစ်ခုရှိတယ်ဂရာတီတာတောင်ဆိုတာအဲ့ဒီတောင်ကြီးပေါ်မှာမြတ်စွာဘုရားအတိတ်တပရိယာယတုတ်တန်ကြီးကိုဟောပြီးတော့တရားပြပေးလိုက်တယ်အဲ့ချိန်မှာအလုံးယဟန္တာဖြစ်အဲ့ဒီယဟန္တာတထောင်ကိုမြတ်စွာဘုရားနောက်ပါခေါ်ပြီးတော့ဗုဒ္ဓဂယာကနေပြီးတော့ရာဇဂျိုမြို့ကိုကြွရတယ်ရာဇဂျိုမြို့ကိုရောက်တော့ အဲ့ဒီမှာရာဇဂျိုမြို့ရဲ့အဲ့ဒီမလမကန်းကထန်းတော်ဥယျာဉ်ကြီးထဲမှာပရိသတ်ပေါင်း12000 13000ဗိမိသာရမင်းကြီးကအရင်တော့ကဖះလောင်တောထွက်ခဲ့တဲ့နှုံးကထီနန်တဝက်ဖွဲ့ပေးပါမယ်ဒီမှာဆက်ပြီးတော့ထီနန်အုပ်ချုပ်ပါငငယ်ရွယ်ရွယ်လေးနဲ့ရတေဟမပြုတ်ပါနဲ့လို့ဖះအလောင်းတော်ကို ရာဇကြိုနိုင်ငံကြီးတဝက်ခွဲလှူခဲ့ဘူးတဲ့ငါလည်းမင်းသားတစ်ပါးပဲဒီထိနှန်းနေမလိုချင်လို့ငါထွက်ခဲ့တာ ဆိုပြီးတော့ဦးဇင်းတို့ဖះလောင်းတော်ကဆက်ပြီးတော့တောရဆောက်တည်ပြီးတော့ဒါဆိုရင်ဖះဖြစ်တဲ့တနေ့ဟောဒီရာဇကြိုမြို့ကို ပထမဆုံးကြွပါဗမိတာရာမင်းကြီးလျှောက်ခဲ့လို့အဲ့ဒီဇကားကြောက်ရသော်ဖះဖြစ်ဖြစ်ချင်းဘာကြောင့်မကြွတာလဲဆိုတော့ တဘာတည်းကြွသွားရင်ဖះလို့မယုံပါဆိုလို့နော်မယုံပါဆိုလို့ဒါကြောင့်မို့မြတ်စွာဘုရားကတရားလှက်ပါဟောပြီးတော့တပည့်ပရိသတ်အချမ်းရံများမှာအဲ့ဒီမှာတခါတည်းမြတ်စွာဘုရားပရိသတ်တွေနဲ့ကြွသွားတော့အဲ့ဒီမှာအလုံးတရားနာကြတယ်မြတ်စွာဘုရားဟောလိုက်တာတသိန်းနဲ့တပေါင်းသောတာပတ္တိမက် တည်တယ်ကြံတဲ့တသောင်းမဲ့သောတာပတိမဲ့မတည်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒါနဲ့မြတ်စွာဘုရားကနေပြီးတော့တရားတွေဟောပြီးတော့ဗိမိတာရမင်းကြီးလဲသောတာပန်တည်သောတာပတိမတ်ကိုရတော့ဗိမိတာရမင်းကြီးကရှင်ဘုရားတဲ့အဖို့ဘက်မှာဝေလူဝနဆိုဝါတော်ဥယျာဉ်ကြီး ဝါတော်ဥယျာဉ်ကြီးရှိတယ်ဖျားအရှင်ဖျားတို့တရင်၃ရောက်အဲ့ဒီဥယျာဉ်ကြီးတပည့်တော်လှူပတ်မယ်ကြောင်းမပါသေးဘူးအဲ့ဒီချိန်မှာဝေလူဝန်ဥယျာဉ်ကြီးထဲမှာဒီတိုင်းပဲမြတ်စွာဘုရားတို့ကိုဥယျာဉ်ကြီးလှူလိုက်တာအဲ့ဒီဥယျာဉ်ကြီးထဲမှာမြတ်စွာဘုရားတရင်၃ပြီးတော့နေတဲ့အချိန်မှာပဲ အခုအက္ခတဝကမဟာတဝကဖြစ်ကြမဲ့ အရှင်သာရိပုတ္တရာနဲ့အရှင်မောက္ကလံအဲ့ဒါကသူတို့ကကြတော့ဒီဘက်မှာဦးဇင်းတို့နိုင်ဝက်ကြော်ကြော်လောက်ကားနဲ့သွားသေးတယ်နာလန္ဒာနော်အဲ့ဒီနာလန္ဒာအခုနာလန္ဒာကအောနာလန္ဒာနဲ့နယူနာလန္ဒာဆိုနှစ်ခုရှိတယ်ဦးဇင်းတို့စတင်ခဲ့တာနယူနာလန္ဒာအဲ့ဒါကြတော့အခုနောက်မှပြန်ပြီးတော့အော်နာလန္ဒာ University ဆိုပြီးတော့အဲ့ဒါပြန်ပြီးတော့လောက်တာ ဟောရင်တော့ကလွန်ခဲ့တဲ့နှစ်ပေါင်း ထောင်ချီပြီးတော့ဒါပျက်စီးခံရတဲ့အချိန်တုန်းကဟာယူအိုးနာလန္ဒာလို့ခေါ်တယ်အဲ့အိုးနာလန္ဒာထဲမှာအမြင့်ဆုံးအဆောက်အဦတစ်ခုဟာအဲ့ဒါအရှင်သာရိပုတ္တရာရဲ့မွေးဖွားရာတိုက်ခန်းအဲ့ဒီနေရာမှာစောက်တယ်လို့ပြောတယ်အဲ့ဒီမွေးဖွားရာတိုက်ခန်းနေရာမှာအဲ့ဒီဟာစောက်တယ်ပြောရရင်တော့အရှင်သာရိပုတ္တရာရဲ့အရှင်မောက္ကလန်ရဲ့အဲ့ဒီနာနာလန္ဒာ သားတွေဥစဉ်တို့နာလန္ဒာနယူနာလန္ဒာနဲ့ဒီဘက်နားလေးမှာရွာလေးရှိတယ်အဲ့ဒါရှင်မောက်ကလန်ရဲ့ရွာလို့ပြောတယ်သူ့နေရာတော့အခုအထိမ့်မှမရှိဘူးဒီဘက်ကရှင်သာရိပုတ္တရာရဲ့နေရာကြတော့အခုသူတို့ဟိုနာလန္ဒာ University ဆိုပြီးတော့အရင်ခေတ်တုန်းကအိန္ဒိယမှာဗုဒ္ဓဘာသာတွေအရန်ထွန်းကားပြီးတော့အဲ့ဒီဖြစ်ခဲ့တုန်းက University 6ခုရှိခဲ့တယ် ဗုဒ္ဓဘာသာတွေကလည်းအယံကိုလွှမ်းမိုးခဲ့တယ်အဲ့ဒီအချိန်တုန်းကပညာတတ်တွေအယံပေါ်တယ်ပညာတတ်ယဟန်တော်တွေအခုဒီဘက်ကအဟွာဘက်ကတိဘက်ကတရုတ်ဘက်ကဖာဟီယန်တို့ဟိုဟူယန်ဆန်တို့တရုတ်ယဟန်တော်တွေဆိုအဲ့တရုတ်ပြည်ကနေမှအိန္ဒိယဘက်ကိုခြေချံသွားပြီးတော့အဲ့ဒီမှာတွေသွားပြီးတော့ဟိုဟူယန်ဆန်တို့ဆိုပညာတွေတင်ခဲ့ကြသေးတယ်အဲ့ခက်ကအဲ့ဒါကြောင့်မို့အိန္ဒိယမှာအရန်ပညာတွေထွန်းကားတဲ့ ခေတ်အဲ့ဒီချိန်တုန်းကဖြစ်ပေါ်သွားတဲ့နာလန္ဒ University ဆိုပြီးတော့အဲ့ဒါကြီးကိုအခုတော့ပြတိုက်ကြီးလှုပ်ထားတဲ့နေရာကအဲ့ဒါကအရှင်သာရိပုတ္တရာရဲ့မွေးဖွားရာတိုက်ခန်းနေရာအဲ့ဒီတိုက်ခန်းနေရာမှာသူတို့နာလန္ဒ University ဆိုပြီးတော့ဖြစ်တယ်အဲ့ဒီတမိုင်းကလည်းနောက်ပိုင်းကျတော့မွတ်စလင်မင်းတွေတက်လာတဲ့အခါမှာတန်ဃာတော်တွေကို၄စီတော်200လောက်နဲ့အဲ့ဒါလာပြီးတော့အဲ့မှာပြစ်တာမိတွေရှို့အဲ့လိုလုပ်ပြီးတော့ အဲ့ဒီမှာအကုန်လုံးတတ်ပလိုက်တာတန်ဃာတွေတက်တောင်းကျော်သတင်းသုံးတဲ့ကြောင်းကြီးမိတွေလောင်ပြီးတော့အကုန်ပြက်စီးတာအဲ့ဒါဟိုတလောကဦးစင်းပြီးကြတဲ့2019တုန်းကအမေရိကဒကာတော်မရေယော်တီအော်စီယာဖွဲ့တွေအဲ့ဒါနဲ့အိန္ဒိယပို့ပေးပါဦးဖျားဆိုလို့ဦးစင်းကအဲ့နဲ့ပို့ပေးတော့ဒီမှာဒကမာလေးတယောက်ကအဲ့လိုပဲ तू သူ့စိတ်ကတမျိုးလေးပေါ့နော်စိတ် normal တိတ်တော့မဟုတ်ဘူးအဲ့ဒါနဲ့ သူကလည်းသူ့ဖို့ပို့ခြင်းလုံးလို့တဲ့ဦးစင်းကလည်းတိတ်မခေါ်ခြင်းဟိုရောက်ရင်တခုဖြစ်နေမှာဆိုလို့ဒါပေမဲ့လည်းသူ့ဖို့ပို့ခြင်းလို့ဘာဖျားနေဆိုတော့အဲ့ဒါနဲ့အဲ့ဒီကလေးမကလည်းလိုက်လာတာသူ့ရဲ့အဆက်တွေကဘာဖြစ်တယ်မသိဘူးဒီမှာတော့ကတော့ဒီလောက်တိတ်ဟောမဖြစ်ဘူးသူကသူဆေးလေးတော့ပုံမှန်လေးနဲ့နေအကောင်းပဲကြောင်းဝေယဝုစတွေလောက်ဘာညာနဲ့အိန္ဒိယမြေကိုခြေချလိုက်တာနဲ့တပြိုင်နက်တည်းအဲ့ဒါဘာသူမှလည်းစကားမပြောတော့ဒီတိုင်းမှိုင်းထွဲပြီးတော့ အဲနင့်အဆင်ပြေလားမှန်မှပြေပါတယ်ဖျက်ဒါပဲသူကလူချင်းသူကသူ normal တော့စိတ်တရားမဟုတ်တော့ဒါပေမဲ့အလှူတာတော့တည်းလှူတာရှိတာတွေအကုန်လိုက်လှူတယ်လှူလှူလှူအေးချင်းချင်းပြီးလှူနော်အာဆိုပြီးတော့သူ့အနဲ့သူပြောပြီးတော့အဲ့ဒါဟိုတယ်လောကသူ့အမေကလျှောက်တယ်ပြန်ရောက်လာတော့ဖျားတဲ့သမီးကပြောတယ်တဲ့အဲ့ဒီနာလန္ဒတက္ကသိုလ်ကြီးထဲမှာ तू ကအရင်ကဘုန်းကြီးဖြစ်ခဲ့တာတဲ့အဲ့ဒီဘဝတုန်းက သူတို့ကိုတတ်တာရက်ဆက်ဆက်တတ်တာသူ့မှာလူလှိမ့်ပြီးတော့အထုခံရအနှက်ခံရအသက်ခံရတဲ့ဘဝတွေသူခံခဲ့ရတယ်ဆိုတာကိုသူ့အမေကိုဒီရောက်တော့ပြန်ပြောတယ်တဲ့အဲ့ဒါတွေကြောင့်လာတော့မသိဘူးလို့ဟိုရောက်သွားပြီးတဲ့အိန္ဒိယရောက်ပြီးကြတဲ့သူကစိတ်တွေကတာမန်မဟုတ်တော့ဘူးသူတို့အတိတ်ဘဝဇက်တွေဘယ်လိုဖြစ်ခဲ့တယ်တော့မသိဘူးတကယ်တမ်းကတော့တမိုင်းကတော့မှန်တယ်လို့အဲ့ဒီတမိုင်းကတော့တန်ဃာတော်တွေကိုမိတွေနဲ့ရှို့ပြီးတော့တခါတည်းအဲ့ဒီမှာရဲဆက်ဆက် တတ်ကြဖြတ်ကြတာမွတ်စလင်မင်းတွေအဲ့ဒီမှာနာလန္ဒတက္ကသိုလ်ကြီးပျက်စီးသွားတာပေါ့နော်အဲ့တော့ဒါကတော့သမိုင်းလေးဟိုပြောပြတာပါနော်အဲ့ဒီနေရာမှာ အရှင်သာရိပုတ္တရာနဲ့အရှင်မောဂလန်တို့ကနာလန္ဒာမြို့ကအဲ့ဒီကနေပြီးတော့အဲ့စောတော်ရာဇဂျိုမြို့မှာအခုချိန်ထိသူတို့ရှိသေးတယ်အဲ့ဒါအစင်ဆက်လုပ်တဲ့သုံးနှစ်တစ်ကြိမ်ကျင့်ပါတယ်နက္ခတ်ပွဲသဘင်ဆိုတာအဲ့ဒီ ပွဲသဘင်တော်ကြီးအဲ့ဒါ၃နှစ်တစ်ကြိမ်၃နှစ်တစ်ကြိမ်ကျင့်ပါတာဦးဇင်းတို့ရောက်တော့လဲအဲ့မှာအုံအုံနဲ့ဘာလဲဆိုတော့အဲ့ဒါ၃နှစ်တစ်ကြိမ်ကျင့်ပါတာတဲ့နှစ်ပေါင်းများစွာကြာပြီတဲ့ဒီပွဲတော်ကြီးဆိုတော့အဲ့ဒီပွဲတော်မျိုးဖြစ်မှာပေါ့အရှင်သာရိပုတ္တရာနဲ့အရှင်မောကလန်တို့တငယ်ချင်းနှစ်ယောက်ကပွဲသွားကြည့်တာပွဲသွားပြီးတော့ကြည်ရင်းနဲ့စဉ်းစားတယ်ခုလူတွေပြောနေလိုက်ကြတာတဲ့တယုံယုံနဲ့ ဟာပြောကြပါကြကားကြခုံကြစားကြတောက်ကြအမျိုးမျိုးပဲပြောကြပါကြနေနေတာဒီလူတွေအလုံးဟာနောင်အနှစ်တရာရောက်ရင်တယောက်မှရှိတော့မှာမဟုတ်တော့ဘူးတွေးမိတာလောကဆိုတာအဖြူရှိရင်အမဲရှိတယ်အကောင်းရှိရင်အဆိုးရှိတယ်ဒွန်တွဲနေတဲ့ဟောဒီလောကကြီးထဲမှာအိုခြင်းနာခြင်းသေခြင်းရှိရင် မအိုမနာမသေးရဆိုတာရှိကိုရှိရမှာငါတို့တငယ်ချင်းနှစ်ယောက်အဲ့ဒီမအိုမနာမသေးရကိုရှာကြရအောင်နှစ်ယောက်သားဆုံးဖြတ်ပြီးတော့တထေသားတွေတခါတည်းအဲ့ဒီမှာညီနှစ်ယောက်သားလှည့်လဲပြီးတော့ရှာကြရှာကြရင်းနဲ့တိန်စည်းဆရာကြီးထံရောက်သွားတာ လူငယ်လူရွယ်တွေလည်းဖြစ်တယ်ပညာလည်းတတ်တယ်ဆိုတော့ဟိုကလည်းတပည့်တွေထဲမှာအကြီးပြန်ခန့်ထားတာအကြီးပြန်ခန့်ထားပြီးတို့ကလည်းဆရာကြီးလုံနေရင်းနဲ့အိုနာသေးလွတ်ချင်လို့လိုက်ရှာတာဆရာကြီးမေးတော့လေတိမ့်သိဆရာကြီးကလည်းမသိဘူးငါလည်းဒီလောက်ပဲသိတာဒီလောက်ပဲဟောနိုင်တာဒီလောက်ပဲပြောနိုင်တာဒီထက်တော့ငါလည်းပို့ပြီးတော့မသိတော့ဘူး ဒါဆိုရင်တော့ထပ်တော့ရှားအောင်ပါပဲဟောဆရာဆွဲမထားဘူးပုပ်ကိုဆွဲမထားဘူးသိသလောက်ဒီလောက်လေးနဲ့ဟာဒါတော်တော့မင်းဒီမှာဆရာလို့တော့ဟိုကပြောတယ်ဒါမရဘူးလိုချင်တာကအိုနာသေးဒုက္ခကိုလိုချင်လွန်းလို့ဆရာရှာခဲ့တာဒီမှာဆရာလာလို့ဖို့မဟုတ်အဲ့တော့ရှာမယ်တငယ်ချင်းတယောက်ကဲ မင်းကတွေ့ရင်လည်းငါပြန်ပြောငါလည်းတွေ့ရင်လည်းမင်းပြန်ပြောဆိုပြီးတော့အဲ့လိုလုပ်တဲ့အချိန်မှာပဲပင်စဝက်ကီ9ဦးထဲမှာ အငယ်ဆုံးဖြစ်တဲ့အရှင်အပဇိဆိုတဲ့မထေမြတ်ကအဲ့ဒီရာဇဂျိုမြို့ကို ရောက်လာရာဇဂျိုမြို့ကိုရောက်လာတော့အရှင်သာရိပုတ္တရာကအဲ့ဒီယဟန်တော်ဆွန့်ခံတာလေးကိုနောက်ကနေကြည့်အိန္ဒြေလေးကလည်းကောင်းလိုက်တာသူ့ရဲ့ သွားပုံလာပုံပြောပုံဆိုပုံအနေထားလေးတွေသူတို့အရင်ဆုံးကြည့်ရမှာလေအတွင်းတန်တန်ကသိမှမသိသေးတာကိုအဲ့တော့ဆွန့်ခံပြီးနေတဲ့အချိန်လေးမှာကြည့်လိုက်တော့အိန္ဒိယလေးရလိုက်တာပြန်တဲ့ဟာတွေများဆိုတုတ်တုတ်တုတ်တုတ်တုတ်တုတ်တုတ်တုတ်နဲ့အဲ့ဒါမျိုးအခုကျတော့အိန္ဒိယဒီယဟန်ထံတော့တခုတော့ရှိနိုင်တယ်အဲ့ဒါနဲ့နောက်ကနေလိုက်အရှင် ဘု து ကိုအကြောင်းပြုပြီးယဟန်ပြုတာလဲဘယ်တရားတွေကြည့်နေတာလဲပြောပါဦးဟွာမထေမြတ်ကလည်းဆုံးခံတဲ့အချိန်ကြီးမို့ပါဆုံးခံနေတော့မပြောအဲ့ဒါနဲ့ဟိုကလည်းနောက်ကနေလိုက်သွားဆုံးခံပြီးတော့ရှေ့ဆွန်းစားမဲ့နေရာလေးရောက်တော့မှကဲအရှင်ဖုရားဒီနေရာလေးထိုင်ပါတခါတည်းအခင်းလေးခင်းပေးအခင်းလေးခင်းပေးပြီးတော့မှတခါတည်းအဲ့ဒီမှာ သေးသေးချာချာရေဒီဘာတွေနဲ့ကတ်လောက်ပြီးတော့မှ ဖုံးပေးပြီးတော့မှဘယ်တရားကိုကျင့်ပါလဲဘယ်တရားနှစ်သက်ပါလဲဘု து ကိုအကြောင်းပြုပြီးယဟန်ပြုခဲ့တာလဲမေးတော့မှမြတ်စွာဘုရားထာမှာအကြောင်းပြုခဲ့တာဒါဆိုမြတ်စွာဘုရားဘာတရားတွေဟောတာလဲငါလည်းအခုမှယဟန်ဖြစ်စဆိုတော့အများကြီးတော့အကုန်တော့မသိသေးဘူးငါသိသလောက်လေးတော့နည်းနည်းတော့ပြောပြပါ ပြောပါအရှင်ဘုရားပြောဖို့ကအရှင်ဘုရားတာဝန်နားလည်အောင်နားထောင်ဖို့ကတပြည့်တော်တာဝန်ဘုရားဟောပညာကြီးတဲ့ပုဂ္ဂိုလ်ကိုအဲ့ဒီမှာအရှင်အတ္တသိမထေရမြတ်ကယေဓမ္မာဟေတုပဘဝတေတံဟေတုံတထာကတောအာဟာတေတင်စာယောနိယောတော့ဧဝံဝါဒီမဟာသမနောဒီကဒါလေးပဲပြောတာ ယေဓမ္မာဟေတုပပဝါတေတံဟေတုံတထာဂတောအာဟဆိုတဲ့အဲ့ဒီအကြောင်းရောက်တာနဲ့တပြိုင်နက်တည်းသောတာပန်တည်ပြီအတိဘယ်ကဘာလဲဆိုတော့ငါတို့ရဲ့ဖះရှင်ဟောခဲ့တာကဟောဒီခန္ဓာ၅ပါးဒုက္ခသစ္စာကြီးဟာဘာကြောင့်ရတာလဲဆိုရင်တဏှာသမုဒယကြောင့်ရတာ ခန္ဓာ၅ပါးရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဆိုတဲ့ခန္ဓာဆိုတာအစုဝေးကြီးပြောတာ ရုပ်ရဲ့အစုဝေးတွေနာမ်ရဲ့အစုဝေးတွေစုဝေးထားတဲ့ဟောဒီခန္ဓာကြီးဘာကြောင့်ရတာလဲသမုဒိယတဏှာကြောင့်ရတာဘဝဒီကိုလိုချင်ခဲ့ကြလို့နော်အဲ့သမုဒိယတဏှာလဲဘာကြောင့် ဖြစ်တာလဲဆိုတော့အခုပြောတဲ့အဝိဇ္ဇာကြောင့်ဖြစ်တာမသိမှုကြောင့်ဖြစ်တာအဝိဇ္ဇာကြောင့်တဏှာအဲ့ဒီလိုတွေနဲ့အဝိဇ္ဇာအမှောင်ဖုံးပြီးတော့ဒုက္ခကိုဒုက္ခမှမသိလို့လိုချင်ခဲ့တဲ့တဏှာအဲ့ဒီတဏှာကိုတစ္ဆာဖွဲ့လိုက်တော့သမှုရိယတစ္ဆာအဲ့ဒီတဏှာကြောင့်တဏှာသမှုရိယကြောင့်ဟောဒီခန္ဓာ၅ပါးဒုက္ခတစ္ဆာကြီးရတာ အဲ့ဒီခန္ဓာ၅ပါးဒုက္ခသစ္စာကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချုပ်ငိမ့်ရာချုပ်ငိမ့်ကြောင်းမဂ်ခင်၈ပါးဆိုတဲ့အကျင့်လမ်းကြီးကိုလည်းဟောပေးခဲ့တယ်။အဲ့ဒီမဂ်ခင်၈ပါးတမာဒိဋ္ဌိတမာသင်္ကပ္ပဆိုတဲ့မဂ်ခင်၈ပါးအကျင့်မြတ်ကြီးနဲ့ရှုမှတ်ပွားများလိုက်မယ်ဆိုရင်အဲ့ဒီဒုက္ခသမုဒယဆိုတဲ့ဝတ္ဒုက္ခသစ္စာနှစ်ပါး ဒုက္ခသစ္စာသမုဒိယသစ္စာဆိုတဲ့သစ္စာနှစ်ပါးလွတ်ရာငြိမ်းရာကင်းရာ ဖြစ်တဲ့အသင်္ခတတနိဒောဓနိဗ္ဗာန်ဆိုတာရတယ်လို့ငါတို့ဖះရှင်ကိုတော်မြတ်ကြီးကအဲ့လိုဟောတယ်တပည့်တော်သိပြီဖះကျေးဇူးတင်လိုက်တာရှင်ဖះသောတာပတ္တိမတ်ကြီးကိုတခါတည်းဒီသစ္စာအကြောင်း ဟောလိုက်တာနဲ့တခါတည်းပဲသောတာပန်တည်သွားတာ တည်သွားတော့တခါတည်းတငယ်ချင်းဒီပြန်ပြီးတော့ရှမောက်ကလန်အလောင်းအဲ့ဒါဥပဒိတအလောင်းနဲ့ကောလိယသူတို့နှစ်ယောက်ကလူဘွားတော်ကအဲ့နာမည်နဲ့ကိုအဲ့ဒါဆိုတော့တငယ်ချင်းဒီငါသွားပြီးတွေ့အောင်မှာပဲသွားပြီးပြောအောင်မှာပဲဟိုကလည်းသိတယ်တငယ်ချင်းဒီနေ့မျက်နှာကြည့်ရတာရွှင်လန်းနေတာပဲတငယ်ချင်းဘာတွေများရခဲ့လဲဟာမအိုမနာမသေးတဲ့လမ်းကြီးတွေ့ပြီတငယ်ချင်းတွေ့ပြီတွေ့ပြီ ဟာပြောပါဦးငါ့ကိုလေဟာပြောရမှာပေါ့တခါတည်းပြန်ပြီးတော့အဲ့ဒါဟောပြတာအရှင်မောကလန်အလောင်းကြီးလဲတခါတည်းပဲသောတာပန်တီးအဲ့ဒါနဲ့သူတို့နဲ့အတူတူနေတဲ့ဆရာတို့တပည့်တွေအဲ့ဒီဆရာတို့တပည့်တွေကိုလည်းတခါပြန်ဟောပြပြောပြတာသူတို့ကလည်းအကုန်လုံးသောတာပန်နေတီးကြအဲ့ဒီအချိန်မှာ ကျေသူကြည်လိုက်တာဒီသစ္စာတရားတွေအခုမှနာခွင့်ရတယ်ငါတို့ဒီသစ္စာတွေအခုမှကြားခွင့်ရတယ်ငါတို့ရဲ့ဆရာကြီးထံသွားပြောကြရအောင်ဆရာကြီးဒီလိုပဲလောကမှာဖះဆိုတာပွင့်နေပြီဆရာကြီးရဲ့ဘာလို့လဲဆိုတော့ဗုဒ္ဓကောလာဟလကနှစ်ပေါင်းထောင်နဲ့တောင်းနဲ့ချီပြီးဖြစ်နေတာလေနှစ်ပေါင်းထောင်နဲ့ချီပြီးတော့မှဒီဗုဒ္ဓပွင့်မယ်ပွင့်မယ်ပွင့်မယ်ဆိုပြီးတော့ကောလာဟလကြီးဖြစ်ပြီးအဲ့ဒီမှာလည်းဖះရှင်တွေကလည်းအများကြီးလေ ဖះလုံနေကြတဲ့ပုံကိုယ်တွေဒီကြောင့်မို့အဇတတမင်းသားတာမင်ညာဖလာတုတ်ဟောတဲ့အဲဟောတဲ့အခါကျတော့ပြောတယ်ဒီယဟန်ဖះအကျိုးကိုလာမေးတဲ့အခါကျတော့အခြားကိုမင်းမေးဘူးလားမေးဘူးပါတယ်ဖះတဲ့ဖះလိုဝန်ခံနေတဲ့ပုံကိုယ်တွေဒီမှာအကုန်လုံးကိုမေးဘူးတယ်တဲ့ပိန်းတဲ့ပင် မေးရင်တရက်ပင်ဖြေတယ်လို့ပဲတဲ့မေးတာတခြားဖြေတာတခြားတိုင်းပြည်ကနေကိုနှင်ထုတ်ပြစ်ချင်စိတ်ကိုတပြီတော့ပေါက်တာတဲ့ကိုယ်စိတ်ကိုပြန်ထိတ်ပြီးတော့ငါသူတော်တင်တွေလောက်ရတာမကောင်းပါဘူးဆိုပြီးတော့ တပည့်တော်စိတ်ကိုထိမ့်ခဲ့တာပါဘုရားတဲ့အခုအရှင်ဘုရားနဲ့တွေ့မှာပဲဒီအဖြေရတယ်လို့ပြောတာလေရမို့အဲ့ဒီမှာတိုင်းသိဆရာကြီးတို့လို့အဲ့လိုဆရာကြီးတွေကအဲ့ဒီမှာအများကြီးပေါ်ထွန်းနေတာဝိုးဖះဖះဖះဆိုပြီးလုံနေကြအဲ့တော့ရှင်သာရိပုတ္တရာအလောင်းနဲ့ရှင်မောက်ကလန်အလောင်းသူတို့နှစ်ယောက်ကနေပြီးတော့ဆရာကြီးအခုလောကမှာဖះဆိုတာပွင့်နေပါပြီဖះထံသွားရအောင်လာလိုက်ခဲ့ပါဆိုတော့ဟိုကဘာပြောတယ်ထင်တယ် အေးတဲ့သွားကြသွားကြသွားကြတဲ့လောကမှာလူမိုက်နဲ့ပညာရှိဆိုတာပညာရှိကနဲတယ်ကွာ လူမိုက်ကများတာမင်းတို့လိုပညာရှိတွေဂေါရမစီသွားရင် မိုက်တဲ့ကောင်တွေငါစီရောက်လာမှာပါပဲတဲ့နော်သူ့ရဲ့အတွေ့အခေါ်ကမိုက်တဲ့လူတွေငါစီရောက်လာမှာတဲ့မပူနဲ့တဲ့မင်းတို့ကမင်းတို့တော့သွားကြတဲ့ပညာရှိတဲ့လူတွေကပညာရှိတဲ့ဒီသွားမှာပဲမိုက်တဲ့လူကမိုက်တဲ့လူဒီလာမှာပဲတဲ့မပူနဲ့တဲ့ ဆိုပြီးတော့အဲ့လိုပြောပြီးတော့ရေဩစီအကြီးကနေအသေးငါမလုံးချင်တော့လို့ပါကွာတဲ့ဘာလို့လဲဆိုဆရာကြီးတက်စုလှုပ်လာရာကနေအခုမှ သူတစ်ပါးထံတပည့်ခံရမယ်ဆိုတာငါမလုံးချင်တော့ဘူးတဲ့နော်အဲ့ဒါနဲ့မြတ်စွာဘုရားထံရောက်တော့မြတ်စွာဘုရားကသူတို့ကိုအဲ့ဒီမှာအနှစ်သုံးပါးတရားဟောတယ်နော်အနှစ်သုံးပါးတရားဆိုတာကဦးဇင်းတို့ ဥစ္စာစည်းစိမ်နေတဲ့ကအနှစ်ကိုဘာထုတ်ရမလဲဆိုတဲ့ဒါနဆိုတဲ့လှူဒန်းပေးကမ်းခြင်းဆိုတဲ့အနှစ်ကိုထုတ်ယူရတယ်။ကိုရှာဖွေထားတဲ့ဥစ္စာစည်းစိမ်နေတဲ့ကလှူဒန်းပေးကမ်းခြင်းဆိုတဲ့ဒါနဆိုတဲ့အနှစ်တရားကို ထုတ်ယူရတယ်။ဟောဒီခန္ဓာကိုယ်ကြီး96ဖြာယောဂါတွေနဲ့အမျက်မပြတ်ဖိစိနှိမ့်ဆက်ခံရတဲ့ဟောဒီခန္ဓာကိုယ်ကြီးတဲက အနှစ်သာရကသီလကိုထုတ်ယူရတယ်အသက်မသေးသေးခင်ရှိနေတဲ့အသက်ထဲကနေမှဘာဝနာဆိုတဲ့အနှစ်ကို ထုတ်ယူရတယ်จิตသားတို့ဆိုပြီးတော့အဲ့ဒီတရားဟောတာအဲ့ဒီထဲမှာအရှင်သာရိပုတ္တရာနဲ့အရှင်မောက္ကလနှစ်ပါးကလွဲပြီးတော့ကျမ်းသားတွေအကုန်ယဟန္တာဖြစ်သွားတာအရှင်သာရိပုတ္တရာနဲ့အရှင်မောက္ကလန်တွေကယဟန္တာမဖြစ်ကြသေးဘူး ဘာကြောင့်လဲဆိုတော့အက္ခတဝကမဟာတဝကဆိုတဲ့ပါရမီတော်ကြီးအဟုတ်ကြီးကကြီးလွန်အားကြီးတော့ချက်ချင်းကြီးမဖြစ်ဘဲနဲ့အဲ့ဒီမှာ ရှင်မောက်ကလန်ကနောက်ထပ်အပြင်းအထန်ခုနှစ်ရက်တိတိကျင့်ရတယ်ခုနှစ်ရက်တိတိအပြင်းထန်ကျင့်ပြီးတော့မှအဲ့ဒီမှာမြတ်စွာဘုရားတရားပေးလိုက်တာတခါတည်းအဲ့ဒီမှာယဟန္တာကြီးဖြစ်တယ်ဒါကြားထဲမှာအခုဟိုတလောတော့ဦးသိန်းပြောတယ် တခါတယောက်ကငိုက်လို့တဲ့ငိုက်တာတော့အကုန်ငိုက်တာပဲရှင်မောက်ကလာကြီးတော့ငိုက်တာပဲလို့နော်ပြမလာရင်တော့ငိုက်ကြတာကြီးပဲလေတရားထိုင်ဦးဇင်းတို့လည်းငိုက်သွားတာပဲရှင်မောက်ကလာကြီးတော့ငိုက်နေလို့မြတ်စွာဘုရားချက်သားမင်းမောဟနဲ့ပေါက်မနေနဲ့ဆိုပြီးခွာခိုင်းရတာလို့ငိုက်တာတော့ဒီလိုပဲပြင်ဆင်ပြီးကြိုးစားအထောက်ရတာပဲလေနော်အဲ့ဒါကြောင့်မို့ရှင်မောက်ကလန်က9ရက်နေတော့ယဟန္တာမထေရမြတ်ကြီးဖြစ် အဲ့ဒီကနေပြီးတော့အရှင်သာရိပုတ္တရာမထေမြတ်ကအဲ့ဒီမှာ15ရက်နေမှယဟန္တာဖြစ်တယ်တဲ့နော်ဝေဒနာပရိခအဲ့ဒီတရားကိုသူ့ရဲ့တူတော်မောင်ကိုမြတ်စွာဘုရားတရားဟောနေတဲ့အချိန်မှာပဲသူကဘေးကနေမှအဲ့တရားကိုပြန်ပြီးနာယူရင်းနဲ့ရှင်မောကလန်အရှင်သာရိပုတ္တရာမထေမြတ်ကယဟန္တာဖြစ်တယ်အဲ့ဒီယဟန္တာဖြစ်တဲ့နေ့ကဘယ်နေ့တုန်းဆိုတော့ တဘိုတွဲလာပြီနေ့အဲ့ဒီတဘိုတွဲလာပြီနေ့ကမြတ်စွာဘုရားကိုးလာမြောက်ဖျားဖြစ်ပြီးတော့ကိုးလာမြောက်တဲ့နေ့တဆုံလာပြီနေ့ကဘုရားဖြစ်ခဲ့ပြီးတော့ဝါဆိုခဲ့တယ်ဗာရာဏသီအဲ့ဒီကနေလာပြီးတော့အခုတပေါင်းလာပြီနေ့ရောက်ပြီတဲ့အဲ့ဒီတပေါင်းလာပြီနေ့မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးထံမှာအရှင်သာရိပုတ္တရာအရှင်မောကလန်တို့ ရောက်လာပြီအလုံးတရားထုတွေလည်းရပြီအဲ့ဒီနေ့ကအက္ခတာဝကမဟာတာဝကဆိုတဲ့ญาတုကြီးကို အနှင်းနဲ့နေတဲ့မြတ်စွာဘုရားရဲ့အရှင်သာရိပုတ္တရာကတသိင်ခြေနဲ့ကဘာတသိင်အရှင်သာရိပုတ္တရာအရှင်မောကလန်ရေကတသိင်ခြေနဲ့ကဘာတသိင်ပါရမီဖြည့်ခဲ့ရတယ်ဘုဟုတ္တလေးမှတ်ထားဖို့ကဖျားရှင်နေဆိုတာ အ ਨੇ ဆုံးပါရမီသည်လေးအသင်ချေကဘာတသိအဲ့ဒါပညာဓိကဖရာလေးအသင်ချေကဘာတသိသရာဓိကဖရာသရာဓိကဖရာကသရာတရားကိုဥတည်ပြီးတော့ဖြစ်ကျင့်တဲ့သရာဓိကဖရာကရှစ်သင်ချေကဘာတသိပညာဓိကဖရာရှင်ဟောဝိရိယဓိကဖရာရှင် ဝီရိယကိုဥတည်ပြီးတော့ဖြည့်တဲ့ဘုရားရှင်က16သင်္ချေကဘာတသိအခုအရိမတ္တရာဘုရားရှင်ကိုတော်မြတ်ကြီးကဝီရိယအဓိကဘုရားအဲ့ဒါကြောင့်မို့ပညာဓိကက၄သင်္ချေကဘာတသိသရာဓိက၈သင်္ချေကဘာတသိဝိရိယဓိကက16သင်္ချေကဘာတသိ၄သင်္ချေကဘာတသိအောက်ကိုရော့ပြီးဘုရားရှင်နေပါရမီဖြည့်လို့မရဘူးပစ္စေကဗုဒ္ဓမထေမြတ်က2သင်္ချေနဲ့ကဘာတသိ ပိစေကဗုဒ္ဓမထေမြတ်ကနှစ်သိန်းချေကဘာတသိန်းအခုအရှင်သာရိပုတ္တရာအရှင်မောကလန်တို့လိုလက်ဝဲတော်ရန်လက်ရတော်ရန်များသည်တသိန်းချေနဲ့ကဘာတသိန်းအခုအရှင်အာနန္ဒာတို့လိုအတိတိမဟာသာဝကအပါ80အဲ့ဒီ80ကျတော့ကဘာတသိန်းအခုယဟန္တာအတိတိမဟာသာဝကတဲ့ပါတဲ့ပုဂ္ဂိုလ်တွေဟောဘုရုမုဒ္ဒရာမြတ်စွာဘုရားလက်ထက်အဲ့ဒီမှာကဘာတသိန်းထက်မှာ အဲ့ဒီကနေမှသူတို့ဟွာလုတ်ခဲ့ရတာနော်ကဘာပေါင်းတသိန်းတိတိသူတို့ကပါရမီဖြည့်ရတယ်ရှင်သာရိပုတ္တရာရှင်မောကလန်တို့ကတသိန်းချင်းနဲ့ကဘာတသိန်းဦးဇင်းတို့တာမန်ပုဂ္ဂိုလ်များကြတော့အတိုင်းတာမရှိဘူးအဲ့လိုစုပံမဟုတ်တဲ့ပုဂ္ဂိုလ်ကြတော့တိထက်ကြာခြင်းလဲကြာမယ်မြန်မြန်ရခြင်းလဲရမယ်ပါရမီအလျောက်အဲ့တော့အရှင်သာရိပုတ္တရာအရှင်မောကလန်တို့ကအဲ့ဒီလိုပါရမီတွေဖြည့်ခဲ့လို့ မြတ်စွာဘုရားကအဲ့ကသာဝကမဟာသာဝကယာရုကြီးကိုတဘိုတွဲလာပြီးနေမှာအနှင်းခဲ့တယ်အဲ့ဒီနေညမှာတဲ့ညာကြီးမှာလကလည်းตาပြီးထိမ့်ထိမ့်လင်းနေတာစီနင်းရဲ့နော်မြူမုံစီနင်းမြူမုံတို့နော်မိโกတို့သူရိန်တို့အဲ့ဒီလိုအညစ်အကြေးတွေဘာမှမရှိဘူး တဲ့တပုတ်တွဲလှပြီးညာကြီးဟာအင်မတန်မှตาယာပြီးတော့နေတဲ့အချိန်အဲ့ဒီအချိန်မှာယဟန်တော်ဘောင်စုဝေးလိုက်တာကဟိုဘက်ကဥရဝေလာယသိညီနောင်ဟာရှင်တထောင်ရဲ့အရှင်သာရိပုတ္တရာတို့250ရဲ့ယဟန်တန်ဃာပေါင်း1250အဲ့ဒီနေညာကစုဝေးမိတယ်အဲ့ဒီယဟန်တော် 250စုဝေးပြီးတော့နေတဲ့ယဟန်တော်အာလုံးသည်အေဟိဘိက္ခုယဟန်နေကြီးပဲအေဟိဘိက္ခုယဟန်ဆိုတာက လူဘဝမှာအရင်တန်တရာတုန်းကသင်္ကန်းသပိတ်ပြိခရာတွေကိုလှူဒန်းထားခဲ့ဘူးတဲ့ပုံကိုမှသာလျင်မြတ်စွာဘုရားအေဟိဘိက္ခုခေါ်လို့ရတယ်ဦးဇင်းတို့ဟိုတလောဟောတဲ့ပုဂ္ဂုတ္တာတိမင်းတို့ ဘာဟိဘာဟုဘာဟိယရာတို့စီရိယတို့အဲ့လိုမလှူခဲ့လို့ခေါ်မရအောင်အခုဒီယဟန်တော်တွေအကုန်လုံးကြတော့မြတ်စွာဘုရားချက်သားတော်ငါဘုရား သာသနာတော်တွင်ကိုလာခဲ့တော့လို့ပြောလိုက်တာနဲ့ဒီပြိုင်နဲ့တည်းဆံမုတ်စိတ်ကျင်သွဲရိတ်ပဲပြီးတော့အတိတ်ကလှူခဲ့ဘူးတဲ့သင်္ကန်းသပိတ်ပြိခရာက ခန္ဓာကိုယ်ပေါ်မှာအကုန်လုံးဒါရိုက်ရောက်တာအဲ့ဒါကိုအေဟိဘိက္ခုယဟန်လို့ခေါ်တာ အဲ့လိုမလှူခဲ့ဘူးတဲ့ယဟန်ကတော့သွားတပိတ်သင်္ကာမရှိရင်ဖရာရှင်တွေဟာယဟန်ပြုမပေးကိုယ့်အကိုရှာတုတ်တန်တသတင်ញိုင်းဝအမိုက်တွေပြစ်ထားတဲ့နေရာတွေပြစ်ထားတဲ့အိုးခွက်အဲ့ဒါမျိုးသွားယူပြီးတော့မှအဲ့ဒါနဲ့သူကယဟန်ပြုကြရတာအခုဟာအလုံးအေဟိဘိက္ခုယဟန်တွေကြီးပဲဖြစ်တယ်နံပါတ်1ညလာကြီးကအင်မတန်မှထိမ့်ထိန်လင်းပြီးတော့စီးနှင်းနေမြူမုံအတူတိန် မိโกဆိုတဲ့ဒီအညစ်အကြေးတွေအလုံးကလည်းกินနေတယ်တစ်ချက်ယဟန်တော်တွေအလုံးအလိုလိုစုဝေးပြီးသားဖြစ်တယ်တဲ့စင်ကြယ်သောယဟန်တော်များเนาะအလုံးကယဟန်တာတွေကြီးပဲเนาะအဲ့ဒီယဟန်တာတွေကြီးပဲစင်ကြယ်တဲ့ပရိသတ်ဖြစ်တယ်အေဟိဘိက္ခုယဟန်ကြီးပဲလည်းဖြစ်တယ်နောက်ပြီးတော့ဆလဗိညာတဲ့မြေရှိုးမိုးပြန်တကောဇံအကုန်ပြန်နိုင်တဲ့ ပုဂ္ဂိုလ်ကြီးပဲဖြစ်တယ်ဆိုတော့အဲ့ဒီအကြောင်းတရား၄ချက်ညီညွတ်တယ်အဲ့ဒီတည်းမှာ အထူးအရေးကြီးဆုံးက စင်ကြယ်တဲ့ပရိသတ်ဖြစ်ဖို့အရေးကြီးတယ်မစင်ကြယ်ရင်ဖះရှင်နေဆိုတာဩဝါဒပါတိမောက်ကို ပေးလိမ့်မရှိဘူးအခုယဟန်တော်တွေဟာအယံကိုစင်ကြယ်ပြီးတော့နေတဲ့ပရိသတ်ကြီးအလုံးကလည်းဆလဗိညာယဟန္တာတွေကြီးပဲအေဟိဘိက္ခုယဟန္တာတွေ အဘိညာဉ်တကိုးနဲ့ပြည့်နေတဲ့ပုံကိုယ်တွေဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီနေညကလကလည်းဝေပြီးတာပြီးတော့နေတော့အဲ့ဒီဝေလူဝန်ဥယျင်ကြီးထဲမှာနော်အဲ့ဒီဝေလူဝန်ဥယျင်ကြီးရာဇဂျိုမြို့မှာရှိတယ်အခုဝေလူဝန်ကျောင်းအဲ့ဒီနေရာမှာမြတ်စွာဘုရားကဩဝါဒပါတိမောက်ကိုပေးတော့မယ်ဘုရားရှင်နေဩဝါဒပါတိမောက်ကပေးဖို့ညင်းလည်းမတူဘူး ဝိပဿီမြတ်စွာဘုရားဆိုရင်ခုနှစ်နှစ်မှတစ်ကြိမ်ဩဝါဒပါတိမောက်ကိုပေးတယ်ဝိပဿီမြတ်စွာဘုရားသိခီနဲ့ဝိတ္တပုဘုရားရှင်နေဆိုလို့ရှိရင်တဲ့6နှစ်မှတစ်ကြိမ်ပေးတယ်ဝိပဿီသိခီဝိတ္တပုကကုတံကောနာကိုအဲ့ဒီဘုရားရှင်တွေကတစ်နှစ်တစ်ကြိမ်ပေးလေးရှိတယ်ကတ္တပမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကျတော့ဩဝါဒပါတိမောက်ကို6လတစ်ကြိမ်ပေးလေးရှိတယ် ဘာလို့လဲဆိုအရင်ဘုရားရှင်ရဲ့လက်ထက်ကတက်တန်းနေရရှိကြလုံးလို့အခုဦးဇင်းတော်ဘုရားရှင် ကိုရောမြတ်ကြီးရဲ့လက်ထက်ကြတော့ဟာဒီဩဝါဒပါတိမောက်ကို15ရက်တစ်ချိန်ပေးတယ်ဩဝါဒပါတိမောက်ကို15ရက်တစ်ချိန်အထာကလည်းဘယ်ချိန်ထိပေးလဲဆိုတော့ပထမဘောဓိလို့ခေါ်တဲ့မြတ်စွာဘုရားဘုရားဖြစ်ပြီးနှစ်ပေါင်း20အတွင်းမှာပေးတာနှစ်ပေါင်း20ပြီးတော့ ဒီဩဝါဒပါတိမောက်ပေးလို့မရတော့ဘူးအာနာပါတိမောက်ဆိုပြီးတော့ပေးခဲ့ပါတယ်အဲ့ဒါကြတော့ဘာလဲဆိုတော့ဝိနိတိတ်ခါဘုတ်တွေပြညတ်ရတာအာနာအမိတ်နဲ့နှစ်ပေါင်း20ရက်နောက်မှာကြတော့ဝိနိချိုးဖောက်တဲ့ယဟန်တွေများလာတော့ဒီနေ့ကြတော့ဟောဒီဩဝါဒပါတိမောက်နှစ်ပေါင်း20လုံးဖះရှင်ပေးခဲ့တာ အဲ့ဒီအချိန်မှာလုံးဝမှပညာချက်ဝိနည်းပညာချက်မရှိသေးဘူးတန်ခပရိသတ်ကအယံစင်ကြယ်တယ်သင်္ကန်းဝတ်လာကြတဲ့တန်ဃာတော်တွေတန်ဃာတော်တွေဆိုတာကလည်းတခါတဲ့မြတ်စွာဘုရားကဒီစကားလေးတွေဆုံးမလိုက်တာဒါကိုဥစဉ်ပြီးမှအကျက်ချက်ဟောမှာပေါ့နော်အဲ့ဒါလေးတွေဆုံးမလိုက်တာလေးကိုမူတည်ပြီးတော့ကြင့်ကြတာဒါရဲ့စိတ်ကန်းနေမှာမလို့ တခါကျတော့အရှင်သာရိပုတ္တရာလျှောက်တယ်အရှင်ဖေဟာပြိတ္တတွေများလာပြီဖေဟာစီကံထုတ်ရင်ကောင်းမယ်ထင်တယ်ဖေဟာချက်သားအနာမပေါ်ခင်ဆေးမကုခြင်းနဲ့အနာပေါ်မှဆေးကုရအဲ့ဒီလိုနဲ့မြတ်စွာဘုရား နှစ်ပေါင်း20အတွင်းမှာဩဝါဒပဲပေးပြီးဆုံးမလာရင်းနဲ့တန်ဃာတွေကလည်းဆုံးမတဲ့အတိုင်းကျင့်ကျင့်ကျင့်တရားထုတွေရ20ကျော်တဲ့ တနေ့ညမှာ15ရက်တစ်ကြိမ်ဩဝါဒပါတိမောက်ပေးမဲ့ညမှာပထမညင်ဥယံ10နာရီလောက်ထိတန်ဃာတွေငုတ်တုတ်ထိုင်တယ်မြတ်စွာဘုရားဩဝါဒမပေးဘူးဒုတိယညင်ဥယံည12နာရီလောက်တတိယညင်ဥယံဩည2နာရီဝန်းကျင်အဲ့ဒီကနေမနဲ့မိုးတော့ရံရောက်ရှင်ဘုရားညဥယံလွန်ပါပြီဖေရမေဇိမယံလွန်ပါပြီဖေရ မိုးတော့ရန်ရောက်ပါတော့မယ်ဖျာဩဝါဒပါတိမောက်ကိုပေးတော်မူပါချက်သားတဲ့ဟောဒီဩဝါဒပါတိမောက်ဆိုတာစင်ကြယ်သောတန်ခပရိသတ်ကိုသာလျင်ဖျားရှင်ဟာပေးလေရှိတယ်တန်ခပရိသတ်မစင်ကြယ်ရင်မပေးဘူးအဲ့လိုပြောလိုက်တဲ့အချိန်မှာတန်ဃာတော်တွေထဲမှာဒါတဘာဘာတော့မစင်ကြယ်တဲ့ပုဂ္ဂိုလ်ပါနေပြီ အဲ့တော့အရှင်ဘုရားတို့ကိုเจ้าကိုသိပြီတန်ခါမညင်းသေးပါတော့နဲ့ဘုရားညာလုံးပေါက်ကြီးဟိုမှာတန်ခါတင်ထိုင်းနေရတန်ခါကိုမညင်းသေးပါတော့နဲ့အရှင်ဘုရားကိုเจ้าကိုသိထွက်သွားပါကျင်ညာတာအဲ့ဒီယဟန်တော်ကလည်းမထွက်ဘူးအဲ့ဒါနဲ့ရှင်မောက်ကလန်မထေမြတ်ကြီးကတကိုးတော်နဲ့ကြည်တော့အဲ့ဒီမှာယဟန်သွားတွေ့ရှင်မောက်ကလန်ယဟန္တာမထေမြတ်ဆိုပေမဲ့ရှင်မောက်ကလန်က လက်မောင်းဆွဲပြီးအဲ့ကိုတော့အပြင်ထုတ်ပြလိုက်တယ်ဒေါသကြောင့်တော့မဟုတ်ဘူးနော်ဒီကိုတော်ကြောင့်မို့ပြိတ္တမစင်ကြယ်တာ သူ့ရဲ့ဝီနီးမစင်ကြယ်လို့တန်ဃာတွေဒီလိုဖြစ်တာမြတ်စွာဘုရားဩဝါဒပါတိမောက်ကိုမပေးတာဆိုတော့အဲ့ဒီမှာတင်မြတ်စွာဘုရားဩငါတို့သာသနာလဲမောက္ကလန်လိုပုံကိုလဲရှိအောင်ပါပဲလို့ပြောတယ်တဲ့နော် တညာလုံးတန်ဃာတွေစင်စင်ရဲရဲနဲ့နေလိုက်ရပြီးတော့ချစ်သားတော်တဲ့ဒီနေ့ကစပြီးတော့မစင်ကြဲတဲ့ပြိတ္တတွေကိုဖះရှင်တို့မြည်သည်ဩဝါဒပါတိမောက်ပေးလေမရှိဘူးဒါကြောင့်မို့ချစ်သားတို့ယနေ့ကစပြီးတော့အာနာပါတိမောက်ကိုပဲပြရတော့မယ်ဆိုပြီးတော့အဲ့ဒီမှာစပြီးတော့ဝိနည်းတိတ်ခါဘုတ်တွေအကုန်ပညာပညာပညာပညာအဲ့ဒီပညာချက်တွေ အကျဉ်းချုပ်ရင်229တွဲအကျယ်ချဲ့တော့ဂရေပေါင်း9100ရှိတယ်9100เนาะဂရေပေါင်းအဲ့ဒီလောက်တိတ်ခါပုတ်တွေမြောင်များစွာ ဖြစ်ပေါ်လာတဲ့ဟာတွေကိုဥစဉ်တို့အဲ့ဒါကအခုနောက်ခေတ်တွေမှာဝါတော်20ရဲ့နောက်ပိုင်းမှာဒါပါရာဇိက၄ပါးဒါသံဃာရိသိ73ပါးဒါကအဲဒုက္ခတိတ်ခါပုတ်ဆိုပြီးတော့အဲ့မှာပါတိမောက်တွေအကုန်ရွတ်ပြ အဲ့ဒါအာနာပါတိမောက်ကိုဒီတိတ်ခါဘုတ်တွေကိုစင်ကြယ်လားမစင်ကြယ်ဘူးလားဆိုတာကိုအဲ့ဒါကို စစ်ဆေးပြီးတော့လောက်ရတာအဲ့ဒါကဝါတော်20ရဲ့နောက်ပိုင်းမှာမှအဲ့ဒီပါတိမောက်ကို အာနာပါတိမောက်လို့ခေါ်ခဲ့တယ် မစင်ကြယ်တဲ့ပြိတ္တဖြစ်သွားလို့အမိန်အာနာနဲ့ဒါမကျွလွန်ရဒါကျွလွန်ရင်ဒီအပြစ်ဆိုပြီးလာတာပထမဝါတော်20အတွင်းမှာ ဟောကြားတော်မူတဲ့ဩဝါဒပါတိမောက်တဲ့ ဂါထာ၃ခုရှိတယ်ခန္တီပရမန္တဘောတိဒိဋ္ဌာနိဗ္ဗာနံပရမံဝရန္တိဗုဒ္ဓါနာဟိပပိစီတောပရုပဂာတိနာသမနောဟောတိပရံဝိဟေထယံတော်တဗ္ဗပါပတာအာကရဏံကုတလတဥပတံပရာသစိတ်တာပရိယောဓပနံဧတံဗုဒ္ဓါနာသာသနံ အနုဘဝါဒောနုဘဂါဒောပါတိမောက်ခေစသံဝရောမတ္တေညုဒါဇာပတ္တသမိန်ပန္တင်စတယနာတနံအတိစိတ်တေသာအာယောကောဧတံဗုဒ္ဓါနာသာသနာဆိုပြီးတော့ဒီကာထာ၃ခုအဲ့ဒါဘုရားသာသနာမှာမြတ်စွာဘုရားဝါတော်20တိုင်တိုင် ဒီဆုံးမနဲ့ပဲပေးခဲ့တယ်အချိန်နေကာလတွေဒါကြွာတာဖျားရှင်အဆူဆူတိုင်းအဆူဆူတိုင်းဒီဒီအဆုံးမကိုပဲဟောကြားလေ့ရှိပါတယ်နံပါတ်1ဖြစ်တဲ့ခန္တီနော်ခန္တီပရမန္တဘောတိတိတ်ခာတိတိတ်ခာတိတိတ်ခာဟုဆိုသော ခန္တီတဲ့သူတပါးတို့ပြမစော်ကားဆွဆွဲခြင်းနဲ့အချမ်းအပူစသည်ကိုသူတပါးတွေပြမခြင်းဆွဆွဲခြင်းစော်ကားခြင်းနောက်ပြီးတော့အချမ်းအပူအဲ့ဓာတွေတွေ့ကြုံရတဲ့အခါမှာမျက်နာမနှွမ်းမညှို့ပန်းအောင်ခံနိုင်စွမ်းရည်ရှိရခြင်းသည် လောကမှာလူရယ်လို့ဖြစ်လာရင်ဥစဉ်တို့ဒကာဒကမတွေအကဲ့ရဲ့မခံရတဲ့ပုံကို အဆွတ်ဆွဲမခံရတဲ့ပုံကိုဆိုတာဟောဒီလောကမှာဘယ်တုံးကမှမပေါ်ခဲ့ဘူး။နောင်လဲဘယ်တော့မှပေါ်မှာမဟုတ်ဘူးတဲ့။လောကကြီးထဲမှာနေရင်အဆွတ်ဆွဲအတိုက်ခိုက်အမျိုးစုံအဆက်အဆိုး လူတိုင်းလူတိုင်းမှာခံရမယ်ဖះရှင်လည်းမလွတ်ဘူးဦးဇင်းတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးစိန်စမာနလာပြီးအဆွဆွဲခံရတယ်ဟောသုံးတရီပရပိုက်မကိုတတ်ပြီးတော့ကြောင်းဘေးမှာထားပြီးတော့မြတ်စွာဘုရားစော်ကားပြီးတော့တတ်ပါတယ်ဆိုပြီးအဆွဆွဲခံရတယ်မကောင်းမှုတွေမျိုးစုံကြံခံရတာဒါကြောင့်မို့ဦးဇင်းတို့လိုတာမန်ပုဂ္ဂိုလ်ဆိုတာဘယ်ထူးဆန်းပါလဲ ဟုတ်တယ်မဟုတ်လားလဲတင်ချေကဘာတသိမ့်ပါရမီဖြစ်ခဲ့တဲ့ဘုရားရှင်ကိုတော်မြတ်ကြီးတောင်မှ မဟုတ်မဟတ်တွေအပြောအဆိုအဆွတ်ဆွဲတွေခံရသေးတာတာမန်ပုဂ္ဂိုလ်ဆိုတာတနေ့သူလဲကြုံမှာပဲကိုလဲကြုံမှာပဲကြုံလာတဲ့လောကရန်တွေနဲ့တွေ့ရင်ခန္တီသိခံပြီးတာနေမျက်နှာမပြတ်စေနဲ့ကိုမဟုတ်ဖို့ပဲရေးကြီးတယ်နော် ဒါကြောင့်မို့တိတ်ခါချတယ်တိတ်ခါဖြတ်တယ်ဆိုတာဦးဇင်းတို့ဒကာဓမ္မတွေသူတစ်ပါးကတိတ်ခါချတိတ်ခါဖြတ်လို့ဘယ်တော့မှပြည့်ရိုးမရှိဘူးမိမိကိုယ်၌ကိုယ့်ရဲ့အကျင့်တိတ်ခါကို ဖြတ်စည်းမှသာလျင်အဲ့ဒါပြတ်တာဒါကြောင့်မို့သူတစ်ပါးဖြတ်ရုံနဲ့မပြတ်ဘူးမပြတ်လို့လောကဓာတ်နေတွေ့ကြုံတဲ့အခါမှာ ခန္တီတောင်းတောင်းဤဤမကြံစီပဲခန္တီတရားကိုမှာထားခြင်းသည်ဟောဟိုဒီဒီကြံစီမနေပါနဲ့တခါတလေကြုံလိုက်ဩငါဝတ်ကြွေးရှိလို့ပဲကိုကမဟုတ်ပါပဲနဲ့အပြောခံရတယ်အဆိုခံရတယ်အဆွဆွဲခံရတယ်မဟုတ်ဘဲနဲ့ဆွဆွဲခံရတယ်ဆိုတာကကိုကအတိတ်ကသူတော်ဘာတွေကိုလှုပ်ခက်လို့ ဒီဘဝမှာပြန်လာပြီးတော့ကိုခံရတယ်အတိတ်ကသူတစ်ပါးတွေကိုဆဲရတိုင်းထွာခဲ့ရင်ဒီဘဝမှာကိုယ်ဆဲတဲ့လူနဲ့တွေ့မှာပဲအတိတ်ကသူတစ်ပါးတွေကို မတော်မတရားအကောက်ကြံခဲ့ရင်ဒီဘဝကိုယ်ကိုအကောက်ကြံတဲ့လူနဲ့တွေ့မှာပဲသူတစ်ပါးတွေကိုကိုအတိတ်ကလှုပ်ခဲ့ရင်လှုပ်ခဲ့တဲ့ကံအတိုင်းဒီဘဝမှာကိုယ့်အပေါ်လှုပ်တဲ့လူ ပေါ်ကိုပေါ်တယ်အဲ့တော့ လောက လောကရန်နေနဲ့လူတိုင်းလူတိုင်းဟာ တွေ့ရမယ်ဆွဆွဲမှုတွေပြောဆိုမှုတွေဆဲဆိုမှုတွေဘလို့ပဲလာလာသိခံပါတဲ့တောင်းတောင်းအီအီမကြံစီပဲနဲ့မျက်နာကိုပြက်မသွားစေပဲနဲ့ကဲဒီလောကဓာတ်နေငါသိခံမယ်သိခံပြီးနေတချို့တလေပြဿနာက ဖြေရှင်းလို့ရပြန်ဖြေရှင်းလို့ ရတဲ့ပြဿနာမျိုးရှိတယ်တချို့တလေပြဿနာဖြေရှင်းလေပေါ်ခက်လေပြဿနာမျိုးကျတော့သိပဲသိခံနေတာဘာမှလည်းမဖြေရှင်းဘူးဒါကြောင့်မို့သိခံပြီးတော့ပဲနေရတာပဲဝကြွေးကုန်တဲ့နေသူကသူပြေလည်သွားကြတာပဲနားလည်သွားကြတာဒါကြောင့်မို့ဦးဇင်းတို့ဒကာဓမ္မတွေဘဝမှာလောကရန်နေနဲ့တွေ့တဲ့အခါမှာဘလို့လောကရန်မှာတွေ့တွေ့ဖြေရှင်းရရင်ဖြေရှင်းကိုယ်သီလကိုတော့မပေါက်စိမ့်နဲ့ကိုယ်သီလကိုတော့ကြိုးပြီးတာဘာတစ်ခုမှမလုံးနဲ့ ကိုယ့်ရဲ့သီလချိုးမှုဖောက်မှုနော်လောကရန်နေကြုံလာလို့သွားပြီးတော့ကိုကလိန်တယ်မလုံနဲ့အဲ့ဒီလိုလှုပ်လိုက်ပြီးဟဲ့ဆိုတာနဲ့အဲ့ဒီအာကုဇောကထပ်ဖိတယ်ဝကျွေးမကြေနိုင်တော့အဲ့ဒါကြောင့်မကိုယ့်ရဲ့အမှန်တရားဘက်ကိုရက်တည်ပြီးတော့မှုသားဝါဒစကားများသောအားဖြင့်ဒီကိုယ်ကိုထိခိုက်တော့မယ်ဆိုလို့ရှိရင် များသောအားဖြင့်အဲ့ချိန်လိန်တာအဲ့ချိန်များတယ်ဘာလို့လဲဆိုတော့ ကိုယ့်ကိုသူများဆွဆွဲမှကြောက်တယ်နောက်ပြီးတော့လိန်တဲ့လူတွေတော်တော်များများကဘာတွေသွားတွေ့ရလဲဆိုတော့မှားတာလောက်ထားတဲ့လူတွေများတယ်မှားတာလောက်ထားတဲ့လူတွေကသူတို့ကို သူများဆွဆွဲမှတိတ်ကြောက်တဲ့အခါကျတော့သူတို့ကဥအောင်ဆွဆွဲဒါကြောင့်မို့ဒီပူဇာဝါဒစကားဟာဦးဇင်းတို့ဘလောက်ထိအရေးကြီးတယ်လဲဆိုရင်ဦးဇင်းတို့ဖရာအလောင်းပါရမီဖြည့်တာ လေးအသင်ချေကဘာတသိအဲ့ဒီလေးအသင်ချေကဘာတသိပါရမီဖြည့်ခဲ့တဲ့ကာလမှာ၅ပါးသီလထဲမှာ၄ပါးကိုဖရာလောင်းတော့ကျွလွန်တယ်မှုသာဝါရတကဘယ်တော့မှမကျွလွန်ခဲ့ဘူးတဲ့လေးအသင်ချေနဲ့ကဘာတသိကာလတွေမှာနော်လူလည်းတတ်ခဲ့တာပဲတလိ္ဆန်တွေလည်းသူတတ်တဲ့ဘဝတွေရောက်မှာပဲဟုတ်တယ်မဟုတ်လားခိုးတာတွေလည်းသူလောက်ခဲ့မှာပဲနော် သေရည်သေရည်လည်းသူတောက်စားခဲ့မှာပဲသူတစ်ပါးသားမရလည်းကျွလွန်ခဲ့မှာပဲအခုကြည့်လေဒါအခုစိန်စမာနနဲ့ရံညိုးဖြစ်တဲ့ဘဝဖះလောက်တော့မူးနေတာအဲ့ဒီဘဝကအဲ့ဒါဖះလောက်တော့မူးနေတော့စိန်စမာနအလောင်းကအဲ့ဒီမှာတကယ်တရားကျင့်နေတဲ့ပရဖိုက်မှာဟာအဲ့အမျိုးသမီးတရားကျင့်လိုက်တာကျင့်လိုက်တာလူတွေကအကုန်ဝိုင်းအောင်ကြည်ညိုနေတော့ွာဒီမျိုးသမီး ငါနောက်ပါအောင်ငါလှုပ်လို့ရပါတယ်အာမင်းမိုးနေတဲ့ကောင်ကရှောက်ရမ်းပြောနေတာဩမင်းရပါတယ်ငါဟာဒီထရေအိုးငါထမ်းခိုင်းရမလားသူကသူ့တငယ်ချင်းနေနေကဲမင်းစွားနိုင်ရင်လှုပ်ဆမ်းပါကဲငါတို့ဆုချအဲ့ဒါနဲ့စိန်သမာနာအာထုတ်နေတဲ့ချိန်မှာသွားပြီးတော့ဖះအလောင်းကိုစိတ်ကပြင်းထန်တာသူ့တဲ့နှဆာသွားပြီးကြင့်ပြတော့ဟိုကတခါတည်းအထင်နေကြီးကုန်ရော ဟာအသင်ဘလို့ပုံကိုပါလဲလုံဆမ်းမအောင်ကျင့်စဉ်နေပေးသမ်းမအောင်သူ့မှာကျင့်နေတာမပေါက်မြောက်လို့ကျင့်စဉ်လိုချင်လားအာလိုချင်တာပေါ့လိုချင်ဟောဒီအိုထမ်းပြီးငါတော့လိုက်ခဲ့ဆိုပြီးတော့တခါတဲ့တငယ်ချင်းတွေကြီးခေါ်သွားတာဟိုအကောင်တွေကဟာသွားပါ ਈ ကွာငါတို့တော့ရှုံးပါပြီဆိုဟာဘာဖြစ်တာလဲဘာညာနဲ့မေးတဲ့အခါကျတော့မှအဲ့လိုအဲ့လိုပဲဂရိဝန်ခံပြီးတော့လောက်ခဲ့တော့အေးနင်ငါ့ကိုတိတ်ခါချဖြက်စီးရင်နင့်ကိုလည်းငါပြန်ဖြက်စီးမယ်ဆိုတော့ အဲ့ဒီဘဝကယံညိုးအဲ့ဒီဘဝကယံညိုးကြောင့်အခုဖျားဖြစ်တဲ့အချိန်မှာပြန်ပြီးပြည့်စည်တာပဲသူ့ကိုလေအဲ့ဘဝတော့ကသူ့ကိုလှုပ်ခဲ့လို့နော်ဆိုလိုချင်တာကမူတဲ့ဘဝတွေရောက်တယ်ယူတဲ့ဘဝတွေရောက်တယ်တတ်တဲ့ဖြတ်တဲ့ဘဝတွေရောက်တယ်ခန္ဓာယောဂဖြစ်တယ်လက်ဝေသမာဖြစ်တော့သူမြခါချိုးခဲ့လို့နော်အဲ့ဒီတော့ငါးပါးသီလထဲမှာဖရာအလောင်းတော်သည်၄ပါးကို ကျူးလွန်ရင်ကျူးလွန်ခဲ့ပေမဲ့ မှုသားစကားကိုတော့ဘယ်တော့မှမပြောဘူးတဲ့မှုသားစကားပြောရင်လဲဗုဒ္ဓဖရာဘယ်တော့မှမဖြစ်ဘူးအဲ့ဒါကြောင့်ဗျာဒိတ်ရပြီးကြတယ်မှုသာဝါဒစကားကိုမပြောခဲ့တာဒါကြောင့်မို့ဦးဇင်းတို့တွေတွေလည်းပဲလောကရန်နေတွေ့ကြုံတဲ့အခါမှာများသောအားဖြင့်ကိုနာမည်ပြတ်တော်မယ်ကိုထိခိုက်တော်မယ်ဆိုရင်လိမ်မှုညာမှုတွေလုပ်တယ်စွမ်းတဲ့အရာမှာတစ္ဆဝါစာတစ္ဆာစကားဟာအစွမ်းဆုံး အာကုဇုအရာမှာ မှုသာဝါဒတဲ့မှုသာစကားဟာပြောမိလိုက်ပြီဆိုရင်အကုန်လုံးဘုံနေကံတွေအကုန်ရောက်သွားတာမှုသားစကားပြောတဲ့ပုံကိုယ်ကြီးဆိုရင်ဘုံနေကံတွေအကုန်ကြထွက်သွားတာပထမဦးဆုံးမှုသားစကားပြောတဲ့ကဘာမှာပေါ်တဲ့စေတိယမင်းအဲ့ဒီမင်းဟာတခါတည်းသူ့ရဲ့ပူရောဟိတ် အမတ်ကြီးသေးတော့သားနှစ်ယောက်ကိုခန့်ညင်တယ်သူကအငယ်ကိုခန့်ညင်တာဖုံးနှန်းစင်လာရ အကြီးသားကိုခန့်ရမှာအဲ့ဒါကိုသူကအငယ်ကိုအကြီး အကြီးကိုအငယ်ဆိုပြီးသူကလိန်ပြီးတော့ပြောတာအဲ့ဒီမှာတခါတည်းသူ့ရဲ့ဘေးကနတ်တွေအကုန်ထွက်ပြေးတာတခါတည်းအဲ့ဒီမှာသူ့ရဲ့ရှိသမျှတကိုးတွေအကုန်ရုပ်လျော်သွားတယ်မှုတာဝါဒရောက်မှုအကုန်လုံးဖြစ်ပြီးတော့ပထမဦးဆုံးလိန်လို့စေတိယမင်းဟာမြေမြိုပြီးတော့တည်ရတယ်နော်ဒါကြောင့်မို့ဦးဇင်းတို့တွေမှုတာဝါဒစကားဘလို့အကြောင်းနဲ့မှမပြောပြစ်အောင်ကိုကိုကိုတတိထားရမယ် နော်ဒါအရန်အရေးကြီးတဲ့အပိုင်းနော်အဲ့ဒီမှာအခုအထူးအားဖြင့်ဟောဒီသစ္စာတွေပြုတ်ခြင်းရင်အဲ့ဒီမှုသာဝါဒကိုအမြဲတမ်းစောင့်ထင်းရမှုသားစကားပြောနေအဲ့သစ္စာမစွမ်းတော့အဲ့သစ္စာမစွမ်းတော့မှုသားစကားပြောတဲ့ပုဂ္ဂိုလ်ရောက်မို့မှုသားစကားပြောရင် ပြောပါများပြောပါများရင်အဲ့ဒီပုံကိုယ်တွေပြောတဲ့ပုံကိုယ်တွေကြည့်ကြည့်တဖြည်းဖြည်းတဖြည်းဖြည်းချင်းနဲ့ဘုံကြီးဖြစ်ဖြစ်လူဖြစ်ဖြစ်တဖြည်းဖြည်းချင်းအဲ့ပြောတဲ့ပုံကဘုံကနေရုပ်လျော်ရုပ်လျော်သွားတယ်ကြက်တည်တွေ နဲ့နဲ့နဲ့နဲ့သွားတယ်နော်ဆက်ပြီးတော့ဘုံကံတွေကြီးတက်မလာတော့နာမည်တွေပြက်ပြက်ပြက်ပြက်ပြက်ပြက်ပြီးတော့သူအဲ့လိုတွေဖြစ်တယ်အဲ့ဒါဘာကြောင့်အဲ့မှုသားစကားအဲ့ဒါမျိုးတွေပြောရင်မရဘူးနော်အဲ့ဒါကြောင့်မို့မှုသားဝါဒစကားကိုအခက်အခဲကြုံလို့ရှိရင်တောင်းမှ မပြောမိအောင်ထိစောင့်ထိန်ရမယ်ဘလို့နီးနဲ့စောင့်ထိန်ရစောင့်ထိန်ရစောင့်ထိန်မယ်ဆိုတဲ့စိတ်ကိုမွေးလောကရာနေနဲ့တွေ့ကြုံလာတဲ့အခါမှာသိခံမယ်ဆိုတဲ့စိတ်ကိုမွေး ငါ့ကိုလှုပ်လို့ငါနေပြန်ပြီးတော့တုံ့ပြန်မယ်လှုပ်မယ်ဆိုတာမျိုးကိုမလှုပ်ပါနဲ့နော်အဲ့ဒါကိုမြတ်စွာဘုရားကပထမဦးဆုံးဟောတာနော်ဩဝါဒပါတိမောက်ထဲမှာကျန်နာတွေကနောက်မှာဟောတာခန္တီပရမန္တဘောတိတိခာနိဗ္ဗာန်ပရမံဝရန္တိဗုဒ္ဓအရင်တော့သိခံဉာဏ်ဆိုတဲ့အကျင့်အဲ့ဒီသိခံဉာဏ်ကဒီတိုင်းပဲအပြင်အဟရင်သိခံမှာမဟုတ်ဘူးတဲ့ပူမှု အေးမှုဆာလောင်မှုမှုတ်သိမ့်မှုယောဂဝေဒနာနှိမ့်ဆက်မှုနာကျင်ခံခက်သေလောက်နိဗ္ဗာန်ဖြစ်တဲ့ဝေဒနာတွေကိုတောင်မှသိခံရမယ်တရားအထုတ်တဲ့အခါမှာဦးဇင်းတို့ဒကာဒကမတွေဝေဒနာတွေတက်လာအဲ့ဒါကြောင့်သိခံကျင့်သိခံရင်နိဗ္ဗာန်ရောက်အဲ့ဒါကြောင့်ပြောတာသိခံပြီးတော့ကျင့်ရမှာပဲဟိုရင်တော့ပထမကဏ္ဍဟိုဇဂိုင်းက ပထမကဏ္ဍကဆရာတော်ဖရာကြီးဟိုပင်ဘက်ကိုဦးဇင်းကပင့်သွားတဲ့အဲ့ဒီဘက်အကြောင်းကိစ္စတခုနဲ့ပင့်သွားတော့အပြန်ကြတော့ဆရာတော်ဖရာကြီးနဲ့ယထာနဲ့ဦးဇင်းပြန်လာလမ်းမှာယထာကြီးကပြက်ယထာပြက်တဲ့ခါကျတော့ဆရာတော်ဖရာမှာဒုက္ခရောက်တယ်ဦးဇင်းကတော့လူငယ်မို့နေတတ်ပေမဲ့ဆရာတော်ကြီးမှာအသက်ကလည်းကြီးဆရာတော်ဖရာကြီးမှာဒုက္ခတွေဖြစ်တော့ဦးဇင်းအာနာလိုက်တာယထာတရက်လည်းထွက်မရနှစ်ရက်လည်းထွက်မရ တခါတည်းဒုက္ခတွေဖြည့်ပြီးတော့နေတဲ့အခါကျဆရာတော်ဖျားအာနာလိုက်တာဖျားဆရာတော်ကြီးဆုံးမတဲ့စကားလေးကအဲ့ဒါလေးကိုပြောတာဥစဉ်နဲ့မပူနဲ့တဲ့သိခံတယ်သိခံတယ်ဆိုတာဒီလိုဆာလောင်မှုမှုသိမ့်မှု ဖြစ်နေတဲ့ဟာတွေအကုန်လုံးကိုလည်းသိခံရမယ်လေတဲ့ဟောဆရာတော်ဖျားကြီးဆုံးမစားစရာမရှိနေစရာမရှိမှအခက်ခဲကြီးဖြစ်နေတာ အိုးတခါတည်းဘေးနာရွာခလန်းလန်းကရွာတရွာ နောက်တော့မှဆရာတော်ကြီးပါတယ်တဲ့ပါတယ်တဲ့ဆိုတော့မှတခါတည်းအဲ့ဒီမှာဆွန်းလာကတ်ရှာတယ်စားစရာလည်းမရှိဘူးဘာမှလည်းမရှိဘူးလမ်းကြီးတော်ကြီးတဲ့ပြက်နေတာဆိုတော့လေအဲ့ဒါမျိုးတွေဆရာတော်ဖျားကြီးမှာမျက်နာမညှိုးညင်ရှာဘူးသိခံပြီးတော့နေတာအဲ့ဒါမျိုးနာကျင်ခံခတ်တဲ့ဝေဒနာတွေနော်သေလူမျောပါဖြစ်တဲ့ဝေဒနာတွေကိုလည်းအကုန်သိခံလိုက်စမ်းပါ ပြောရရင်တော့အတွင်းလောကရန်အပြင်လောကရန်လောကရန်နေအလုံးကို သိခံရတယ်တဲ့အတွင်းလောကရန်တွေကိုလည်းသိခံရတယ်အပြင်လောကရန်တွေကိုလည်းသိခံရတယ်အဲ့ဒီသိခံခြင်းဆိုတာတဲ့နော်ပရမံမုံမြတ်သောတပော သူတော်ကောင်းတို့ရဲ့အကျင့်ပါပေသည်အဲ့ဒီသိခံခြင်းသိခံခြင်းဆိုတဲ့အကျင့်ကသူတော်ကောင်းတွေရဲ့အကျင့်တော့တဲ့အဲ့ဒီအကျင့်ကလူရောက်မာတွေလူမိုက်တွေဘယ်တော့မှသိမခံဘူး တခုခုလို့ရင်ကိုအနိုင်ရဖို့ကြီးပဲလုပ်တာသူတော်ကောင်းကမှသိခန္ဓာသူတော်ကောင်းကမှအနာခန္ဓာအနစ်နာခန္ဓာသူတော်ကောင်းတယ်သူယုံမာတွေကတော့မလုပ်ဘူးတဲ့သူတို့ကအမြဲတမ်းအသာစီးကိုပဲယူလေးရှိတယ်အသာစီးလုပ်ဖို့ပဲကြံတယ်သူတော်ကောင်းကမလုပ်ဘူးတဲ့ဒါကြောင့်မို့အဲ့ဒီခန္တီတရားနယ်ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတာတကယ်သူတော်ကောင်းနေတဲ့နိဗ္ဗာန်ပရမံဝရန္တိဗုဒ္ဓနောက်ထပ်ထပ်ပြောတာ ဘုရားရှင်ကိုရောမြတ်ကြီးအဆူဆူတွေပြောတာကအဆုံးအမကတော့နိဗ္ဗာန်ဆိုတာအကောင်းဆုံးပဲအမြတ်ဆုံးပဲနော်နိဗ္ဗာန်ဆိုတဲ့တရားကြီးဟာအဲ့ဒီနိဗ္ဗာန်ဆိုတဲ့ဒုက္ခသမုဒယတွေခန္ဓာ၅ပါးယုံနာ၅ပါးတွေချုပ်ရငြိမ်းရနိဗ္ဗာန်ဆိုတာတကယ်အမြတ်ဆုံးပဲလို့ဘုရားရှင်ကိုတော်တွေဟာအဆူဆူဟောကြားတော်မူခဲ့ပါတယ်နော်နိဗ္ဗာန်ပရမဝရဏိဗုဒ္ဓ နိဗ္ဗာန်တရားဟာအမြတ်ဆုံးပါအတာဆုံးပါပဲပရုပဂါတိတဘာသောတတ္တဝါတွေကိုတပ်ဖြတ်လေရှိသူသည် နသမနောနပပစ္စည်းတော်ယဟမဟုတ်ဘူးသူတဘာကိုတပ်ဖြတ်မယ်ဆိုရင်အဲ့ဒါယဟမဟုတ်ဘူးတဲ့နော်ပရံသူတဘာကိုဝိဟိထယံတော်တဲ့ ညင်စေနှိပ်စက်တဲ့ပုဂ္ဂိုလ်သည်နော်တမနောကိလေသာခတ်သိမ်းကိုအေးငိမ့်စေတတ်သောယဟမြတ်သည်နာဟောတိမဖြစ်နိုင်ပေသူတစ်ပါးကိုတိုက်ရင်တော့ယဟမဟုတ်ဘူးတဲ့သူ့အသက်တိုက်ရင်ယဟမဟုတ်ဘူးတဲ့သူတစ်ပါးတွေကိုညှင်းသေးမယ်နှိပ်စက်မယ်ဆိုရင် အဲ့ဒါဒီယဟန်မြတ်ကိလေသာ စင်ကြယ်တဲ့ယဟန်မြတ်ကိုမဖြစ်စေနိုင်ဘူးသောတော်ကလူကိုတတ်မယ်တတ်လိုက်ပြီဆိုရင်တော့ဒါကတော့ယဟန်ကိုမဟုတ်တော့တာလူကိုယ်တိုင်ပဲတတ်တတ်နောက်ဆုံးကုန်ကြစေတဲ့ဆင်းမျိုးပဲပေးပေးတတ်တာပဲအဲ့ဒီတတ်တာမျိုးလောက်ပြီဆိုရင်ကတော့အဲ့ဒါယဟန်မဟုတ်ဘူး သူတစ်ပါးတွေကိုညှင်းတဲ့မယ်နှိပ်စက်မယ်ဆိုရင်တော့ကိလေသာခတ်သိမ်းငြိမ်းအေးစေတတ်တဲ့ယဟန်မြတ်မဟုတ်တော့ဘူးပထမကထာလေးကဒါကိုဖះပြောလိုက်တာမညှင်းတဲ့နဲ့သူတစ်ပါးတွေကိုလည်းမတတ်ပါနဲ့တတ္တဝါအလုံးကို မတတ်ပါနဲ့တတ္တဝါတွေအပေါ်မှာမညှင်းသေးပါနဲ့သူတော်ကောင်းတတ်ယဟန်မြတ်ဖြစ်ချင်ပါတယ်ဆိုရင် သိခံရမယ်ခွင့်လွတ်ရမယ်ဆွတ်လွတ်ရမယ်ဒေါသတွေနဲ့တုံ့ပြန်တာမျိုးတတ်တာမျိုးဖြတ်တာမျိုး ပြန်လဲပြီးတော့နှိပ်စက်တာမျိုးပြန်လဲပြီးတော့ညှင်းဆဲတာမျိုးယဟန်မြတ်တွေဟာ မလုပ်ရပါဘူးသူတော်စင်ယဟန်မြတ်ဆိုတာကိုယ့်ဘက်ကပဲအကောင်းဆုံးပဲသိခံမယ်ဦးဇင်းတို့ဒကာဒကမတွေလည်းဒီတိုင်းပဲဘလို့လောကရန်တွေလာလာဘလို့တွေပဲတွေ့ကြုံရတွေ့ကြုံရ ငါဘက်ကအနစ်နာခံမယ်ဆိုဒီစိတ်ကိုယ်တာမွေးပါငါဘက်ကပဲအနစ်နာခံမယ်သူတစ်ပါးဘော်ကရမှုထက်ကိုယ်ဘက်ကဘာပေးဆက်ရမလဲပေးဆက်မှုကိုပဲဒါအဓိကထားအဲ့ဒီလိုလှုပ်ပြီးတော့နေမသာလင်တကယ်သူတော်ကောင်းသူတော်မှကိုကောင်းတာမဟုတ်ဘူးတဲ့ဦးဇင်းတို့ငယ်တုန်းကဆရာတော်ကြီးကဆုံးမနော် သူကတော်မှကိုကကောင်းတာအဲ့ဒါသူတော်ကောင်းမဟုတ်ဘူးတဲ့ကိုကကောင်းရမှာတဲ့သူတော်တော်မတော်တော်တော်ကိုကကောင်းအောင်နေအဲ့ဒါမှသူတော်ကောင်းတယ်ကိုပေါ်မှာသူကကောင်းလို့ကိုကပြန်ကောင်းတာဒါလိုချင်လောဘကြောင့်မျောလင်းချက်ကြောင့်မကောင်းတဲ့တဲ့ကိုကသူ့ပေါ်ပြန်ပြီးတုံ့ပြန်မိမှာပဲနော်သူတော်တော်မတော်တော်တော်ကိုကကောင်းအောင်နေပါဒါမှသူတော်ကောင်းအဲ့တော့အခု ဒါမြတ်စွာဘုရားချက်သားတော်တဲ့မတတ်နဲ့တတ်ရင်ယဟန်မဟုတ်ဘူးမညှင်းသေးနဲ့ညှင်းသေးရင်မြင့်မြတ်တဲ့ဒုက္ခခတ်သိမ်းခြုံငင်းရအကျင့်မြတ်ကြီးဘယ်တော့မှသူတစ်ပါးညှင်းသေးနှိမ့်ဆက်နေတဲ့ပုဂ္ဂိုလ်ကသူ့မှာလောဘကြီးတွေနဲ့ဒေါသကြီးနဲ့ဘယ်လိုလုပ်ရမှာလဲမရောက်ဘူးတဲ့နော်ဒါပထမဂါထာလေးကိုမြတ်စွာဘုရားပြောလိုက်နောက်ဒုတိယဂါထာကသဗ္ဗပါပတ္တအကရဏံကုလတလတဥပတံပရာ သစိတ်တပရိယောဓပနံဧတံဗုဒ္ဓနာသာသနာတပ္ပပါပတ္တအပြစ်ရှိညာခတ်သိမ်းသော မကောင်းမှုများကိုတဲ့အပြစ်ရှိတဲ့မကောင်းမှုမှန်သမျှကိုလို့ပြောတာကာယကံနဲ့ဝစီကံနဲ့မနောကံနဲ့ပြောမှာဆိုမှာလုံမှာအမှားတွေ ကိုကြောင့်သူတစ်ပါးစိတ်ဆင်းရဲမဲ့အရာတွေကိုလှုပ်လိုက်လို့သူများစိတ်ဆင်းရဲမဲ့အရာ မလှုပ်ပါနဲ့တဲ့မပြောပါနဲ့နော်တဗ္ဗပါပတ္တအဲ့ဒီလို မကောင်းတာမှန်သမျှမပြောနဲ့အကရဏံအရာတွေမှန်သမျှမပြုတ်လုံးနဲ့မကောင်းတာတွေမှန်သမျှမကောင်းမှု ပြောမှုကြံစီမှု လုပ်မှု မလုပ်ပါနဲ့မကောင်းတာ မှန်သမျှအကုန်ရှောင်သမ်းပါကုသလတဥပသံဗရာဟောကုစုတရားတွေဒါနသီလဘာဝနာဥပုသ်ဆောက်တည်ခြင်းတရားနာခြင်းသမထဘာဝနာဝိပဿနာဘာဝနာတွေကိုပွားများအထောက်ခြင်းဆိုတဲ့ကုစုကောင်းမှုကြတော့ဥပသံဗရာအရာတွေနဲ့ပြည့်စုံအောင် နေစမ်းပါတနေ့တနေ့ငါနေတဲ့လူနေမှုဘဝကြီးอ่ะ မကောင်းတာတွေနဲ့ပဲငါအချိန်ကုန်နေသလားဟိုဟာပြောလိုက်ဒီဟာပြောလိုက်ဟိုဆူလိုက်ဒီငေါက်လိုက်အများရန်ဒေါသတွေနဲ့တောကတွေနဲ့နေနေရတဲ့ဘဝကြီးလားကိုကိုကိုစဉ်းစားရမယ်နော်ဦးဇင်းတို့တို့အသက်ကြီးလာလေကြီးလာလေပေါ်ပေါ်ပြီးတော့ဆင်ញရမှာအသက်ကြီးလာရင်ကိုနာလူငယ်ကမကတ်ချင်တော့ဘူးတဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒီမကတ်ချင်တော့တဲ့အထက်မှာအများရန်ဟိုဆူလိုက်ဒီငေါက်လိုက်ဆိုရင်ပိုဆိုးပြီ မသွားချင်ပါဘူးစိတ်ညစ်အော်အသက်ကြီးတဲ့ဆရာတော်ကြီးတွေဆိုပိုဆိုးတယ်ဟုတ်ပါဦးစင်းနေသွားမင်းဆိုအာမသွားချင်ပါဘူးဆရာတော်ကြီးနာဟောတပါးတည်းပဲငုတ်တော့နေရဒါတွေကတချို့တည်းလေဆိုအလိုက်ကမသိလိတ်ငေါက်နေသေးတာဆိုတော့ပိုဆိုးတာပေါ့ကြားလေကြားလေတပါးတည်းပဲနေရတယ်အနိနာတပတ်မကချင်တော့အဲ့ဒါကြောင့်မို့အခုအသက်ကြီးတဲ့ဒကာကြီးတွေဒမကြီးတွေကိုမြေးလေးတွေမြစ်လေးတွေရှိရင် ကောင်းမွန်မွန်ချော့မော့ပြောဆိုအဲအဲ့ဒါဆိုသူတို့ကကတ်တယ်အာအဲ့လိုမှမဟုတ်ရင်အသက်ကြီးလေမကတ်ချင်လေပဲကိုကလည်းအသက်ကြီးလေပြစ်တောက်ပြစ်တောက်ပြစ်တောက်နဲ့ပြောပါများလေအဲ့ဒါပိုဆိုးလေပဲနော်အဲ့ဒါကြောင့်မို့စိတ်လည်းမငြိမ်းချမ်းဘူးနော်မငြိမ်းချမ်းဘူးအဲ့တော့မငြိမ်းချမ်းတော့ဘာလို့ရမလဲငြိမ်းချမ်းအောင် အပြောတွေလျှော့ရတယ်တဲ့အသက်ကြီးလာရင်ချမ်းသာခြင်းအပြောလျှော့ရတယ်နော်ချမ်းသာခြင်းအပြောတွေလျှော့ရတယ်အဲကောင်းတာလေးလောက်ပြော မသိကြအောင်ဆောင်း မသိကြအောင်စောင်းဦးဇင်းငငယ်တုန်းကဆိုဟိုးကြောင်းတိုက်တွေအုပ်ချုပ်ရတော့ရိုက်ခဲရတာလည်းရှိတယ်နှက်ခဲရတာရှိရပြောရဆိုရတာရှိတယ်အဲ့တုန်းကအသက်က22နှစ်အရွယ်အရွယ်နဲ့မတန်အောင်ကြောင်းတိုက်ကြီးကလည်းအကြီးစာတင်တိုက်ကြီးကိုအောင်မြောင်အိုက်ဘွားတုန်းကလှုပ်ခဲ့ရတဲ့အချိန်ဆိုတော့တွန်းတွန်းတိုက်တိုက်နဲ့အဲ့ဒါကြောင့်လဲအဲအရင်9နှစ်လောက်စာတင်တိုက်ကြီးမအောင်မြင်မဲ့နဲ့ဖျိုးဖျဲဖြစ်နေတာဦးဇင်းလက်ထက်မှာစာတင်သားတွေအကုန်လုံးအောင်မြင်တာအောင်မြင်တဲ့အခါကျတော့ဟာငေါ့မှုစူးမှုမျိုးစုံပေါ့နော် အဲ့မှာစာချရတန်ဃာတွေလည်းပါတယ်သီလရှင်တွေလည်းပါတယ်အဲ့ဒါအကုန်လုံးငေါရငန်းရဆူရပွဲရရွယ်လဲငယ်တုန်းခါကာလဆိုတော့အဲ့ဒါလောက်ရတယ်ခုနောက်ပိုင်းကျဥစဉ်ဘာမှပြောတော့နယ်ဘက်တွေရောက်လဲဒီတိုင်းဆိုတော့အဲ့ဒါနောက်တော့ပြောတယ်ဘုန်းကြီးဥစဉ်နိတာဘာမှလည်းပြောတော့ဘူးတဲ့အေးအသက်ကြီးလိုက်ဆိုပြောတော့ဘူးလို့တဖြည်းဖြည်းပဲနေရတော့ပါလို့ကြာရင်ပြောရင်လည်းကိုနာဘယ်သူမှကတ်တော့မှမဟုတ်တော့ဘူးလေ ကိုတော့ကတော့ငငယ်ရွယ်သောအတင်းတွန်းတွန်းတိုက်တိုက်စာမွေးအောင်အောင်ဘာလို့လဲဆိုကိုလက်ထက်ကျမဒီစာတင်တာကြီးကဲမင်းလက်ထက်မင်းအောင်မြောင်လှုပ်ဆိုပြီးဆရာသမားတာဝန်ပေးတဲ့အခါကျတော့အလုပ်တစ်ခုကိုဦးသိန်းကဘယ်လှုပ်လှုပ်လှုပ်ပြီဆိုလို့ရှိရင်နောက်ဆုတ်လို့မရှိဘူးမအောင်မြင်မချင်းလှုပ်လို့ရှိတယ်အဲဦးသိန်းပြီးသားအဲ့တော့ဒီလိုစာတင်တာကြီးဟိုကိုယ့်ရဲ့ပညာရေးတွေအကုန်ဖြတ်ပြီးတော့ပြန်လာခဲ့ရတာအဲ့တော့အသက်22နှစ်နဲ့ဦးသိန်းစာတင်တာကြီးမှာဦးစီးပြီးတော့စာကြဘုန်းကြီးလောက်ရတဲ့ဘဝဆိုတော့ ဒီလိုပဲအဲ့ဒါအတင်းရုံးကန်ကြိုးစားပြီးတော့လုပ်ရတယ်နောက်ပိုင်းတော့အခုဒီမှာဆိုလဲအကြောင်းမသိပါမပြောအကုန်လုံးဦးစင်းနေတရားတော်မှတွေသူကသူကိစ္စဝေစာရှိစီဝဲပြောတဲ့အရှိပြောတဲ့အနည်းနေဘာမှပြောကြောင်းမှနေတဲ့ဦးစင်းနေတရားတွေဖရာတရားကိုလို့ကိုလို့အဲဘယ်ချိန်ဝတ်တဲ့ဘယ်ချိန်ဝတ်ကဦးစင်းမပြောဦးစင်းအလုံးဦးစင်းတနေကုန်ကွက်ကိုလုံနေတာပဲတပည့်တော်ကြည်ဘာလုံနေသလဲအောင်မြင်တယ်အောင်မြင်တယ်ဆိုတာအလကားနေလို့မအောင်မြင်ဘူးဟိုဟန်လုံရင်လည်းခဏပဲအောင်မြင်တာ ကောက်ရိုးမီးဆိုတာတဟုံပဲနော်ဘယ်တော့မှရေရှည်မခံဘူးတကက်ကို အောင်မြင်တဲ့ပုံကိုဆိုတာကသူ့ဟာသူထမ်းမင်လို့တရိပ်ရိပ်တက်တာတကယ်ကြိုးစားရတာတကယ်အောင်မြင်တဲ့ပုံကအာခဏလေးအုံအုံအုံအုံနဲ့ popular တွေရှောက်လုပ်ပြီးတော့အဲ့ဒါလုပ်ရင်ခဏပြန်ကြသွားတာဒါကြောင့်မို့ဘဝအောင်မြင်တယ်ဆိုတာလဲရိုးသားမှမရိုးသားရင်ကြတော့နောက်ပိုင်းကြတော့နာမပြတ်တွေနဲ့ဖြစ်ပြီးတော့ပြန်ပြီးပြုတ်ကြတာပဲဘဝဆိုတာဒါကြောင့်မို့ဟိုဦးဇင်းတို့ဘဝကြိုးစားတဲ့အခါမှာဒါကြောင့်မို့ မလျော်ကမှုတွေနဲ့လည်းမဖြစ်အောင်ကိုယ့်ဘဝကိုအမြဲတမ်းဆင်ញင်ရကိုယ့်ရဲ့ဟောမှုကိုယ့်ရဲ့ပြောမှုဒါတွေကစအမြဲတမ်းဆင်ញင်ရတာဟောလို့ပြောလို့လူထင်ကြီးအောင်ရှောက်ပြောပြီးမှအထင်ကြီးမှလောက်တယ်ဆိုရင်အဲ့ဒါတွေကမကြခင်အဲအတိုက်တွေအခိုက်တွေဘေးတွေရန်တွေလာကြပြီလူထင်ကြီးအောင်ရှောက်ပြောထားတဲ့ဓာန်တွေကြောင့်လေအဲ့ဒါကြောင့်မို့ဖះဟောဖះဟောတိုင်းသေးသေးချာချာဟောရတယ်စာဖတ်ပြီးတော့ကိုသိရင်သိတယ်မသိရင်မသိဘူးဒါရှက်เสียလည်းမလိုဘူးလေဥစဉ်တို့ဆိုတာဒါမျိုးလောက်ရအဲ့ဒါကြောင့်မို့ဘဝတွေမှာ ကိုဘွားကိုရုံကန်ပြီးတော့ကြိုးစားတဲ့ခါကျတော့တရရဲ့တရရဲ့တရရဲ့နဲ့သူကသူအောင်မြင်လာတယ်အောင်မြင်တယ်ဆိုတာဘယ်သူမှအလကားမအောင်မြင်ဘူးကြိုးစားနေလို့အောင်မြင်ရနော်ဦးဇင်းတို့ဂုံတော်တွေပွားနေရတဲ့မေတ္တာတွေပို့နေရတဲ့တရားတွေထိုင်နေရတဲ့ရွတ်တာဖတ်တာဒီမှာသာသနာကြီးဒီလိုဟိုဦးဇင်းတို့ဒီနေရာဆိုတော့တော်တော်ခက်တယ်ဒီလိုနေရာမျိုးကြီးတွေမှာဒီလိုသာသနာတော်ကြီးထွန်းလင်းဖို့ဆိုတာနေရောညရောနေမနာညမနာကြိုးစားနေရတာပေါ့နော်ဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေလည်းကိုယ့်ရဲ့အိမ်မှာနေရင်းနဲ့ ဖះလှုပ်တရားလှုပ်နေတိုင်းလှုပ်ပါကြိုးစားပြီးတော့အဲ့ဒါကိုယ့်ရဲ့ပြောမှုဆိုမှုနော်အဲ့ဒါတွေမကောင်းတာတွေမပြောမိအောင်မကောင်းတာတွေမဆိုမိအောင်မကောင်းတာတွေမလုပ်မိအောင်အတတ်နိုင်ဆုံးအဲ့ဒါတွေကိုလည်းသတိထားဆင်ញင်နေ့စဉ်နေ့တိုင်းအဲ့လိုလုပ်ပြီးတော့ကဲတချို့တလေဟာဒီလိုပဲလက်လျူရှုနေရတာပြောခြင်းပေမဲ့မပြောဘဲနဲ့နေနိုင်အောင်ကြိုးစားပြီးတော့လက်လျူရှုပြီးတော့ကိုယ်စိတ်ကိုပဲကောင်းအောင်ပြင်ပါဒါကြောင့်မို့ မကောင်းမှုရှောင်မကောင်းမှုမှန်သမျှမလုပ်ပါနဲ့ကောင်းမှုတွေမှန်သမျှတော့အဲ့ဓာတွေအကုန်လုပ်ပါတဲ့မလုပ်ချင်လဲလုပ်လုပ်ချင်လဲလုပ်တယ်ကောင်းမှုကြတော့เนาะဘာလို့လဲဆိုတော့အကျိုးကောင်းကျိုးကိုရမှာမို့သူ့ကြတော့တော့ဒီနေ့တရားမထိုင်ခြင်းလဲအာငါမဖြစ်ဘူးထိုင်ပြအောင်ထိုင်เนาะဒါမျိုးလေးသူအဋိဋ္ဌံပေါ့เนาะအဋိဋ္ဌံလေးအဲ့ဓာလေးတွေကလှုပ်ထားရတယ်အဲ့လိုလေးလှုပ်ထားတဲ့အခါကျတော့လူကအခုပြောသလိုပဲ तू က အလောက်ကပိုလှုပ်ဖြစ်တယ်ဦးဇင်းလည်းအဲ့ဒါကြောင့်ဘာလှုပ်လို့ဦးဇင်းကရွတ်တာဖတ်တာတောင်ဦးဇင်းကအဋ္ဌာန်နဲ့လှုပ်ထားတာအခုမာသမယတုတ်ပဋ္ဌာန်းနေတိုင်းရွတ်တာအဲ့ဒါမနှစ်ကတစ်နှစ်လုံးနဲ့တရက်မှမပြတ်လိုက်ဘူးအဲ့ဒါတခါယူရင်အဋ္ဌာန်တရားရှိရဲ့တရားရှိရဲ့အတရားထိုင်တာတွေဘာတွေဆိုလဲဦးဇင်းကတခါတည်းအဲ့လိုလနဲ့ချီပြီးတော့အဲ့ဒါအဲတနေ့ဘယ်နှစ်နာရီထိုင်မှမယ်ဆိုပြီးတော့တခါတည်းအဲ့ဒါကိုလှုပ်လို့ရမယ့်အချိန်တွေကိုမပြတ်အောင်လှုပ်ပြီးအဋ္ဌာန်နဲ့တင်တာအဲ့လိုတင်တဲ့အခါကျတော့ဟို အလောက်ကပိုလှုပ်ဖြစ်တာပေါ့နော်ဒါလည်းအရင်တော့ကဟိုအခုဟိုဗာလဲတင့်တင့်တင့်ထုံးလာဟိုတိလားရှင်ဝတ်သွားတာအဲ့တော့ဦးဇင်းကတင်မောကြီးတစ်ခုပေါ်မှာညာကြီးမှာဘရိတ်ရုပ်ပင့်လို့သူတို့ကဟိုပင်လည်းပြင်အပျော်စီးတင်မောကြီးအဲ့ဒါနဲ့အရှင်ဘုရားတဲ့ဘရိတ်ရုပ်ချင်းလို့အဲ့ဒါပင့်ပြပါတော့အဲ့ဒါကြီးလှုပ်တဲ့မိသားစုကဦးဇင်းတကာတွေဖြစ်နေတော့ဦးဇင်းကလည်းကြွသွားတာ အဲ့တော့ဦးဇင်းကတော့သင်္ဘောဥကန်ကြီးထဲမှာပရိတ်ရွတ်ပြီးတော့ပရိတ်လည်းရွတ်ပြီးမိသားစုနဲ့တရားကြောင်ပြောနေတော့အဲ့ဒီမှာအပေါ်မှာသူတို့ရုပ်ရှင်တက်ရိုက်ကြတဲ့ဖွဲ့ရလာရင်းနဲ့အဲ့ဒီတက္ကမက तू ကဝင်လာတာဝင်လာတော့ तू ကထိုင်ပြီးကြော့တာရုပ်ရှင်မင်းသမီးဖះဆိုတော့ ကိုကလည်းဘယ်ရုပ်ရှင်မင်းသမီးမှလည်းမသိဘူးမသိတော့ဦးစင်းကလည်းမေးတာထထမဟုတ်လားလို့မေးတာလွဲသွားရောဟိုကတင်းတင်းထုံဖြစ်နေတာအဲ့ဒါနဲ့မျက်နှာပူလိုက်တာလေအဲ့နဲ့ဦးစင်းတောင်းပါပါတယ်လို့တကယ်တော့ထထမဟုတ်ရောတင်းတင်းတော့ဘယ်သူမှကိုဦးစင်းကမသိတာမို့ပါလို့အဲ့ဒါနဲ့နာမည်ကြားဖို့လို့ဦးစင်းကလည်းကောက်မေးတာမေးတော့လွဲသွားတော့အေးအေးဟုတ်ပါပြီဟုတ်ပါပြီဆိုစကားပြောရင်းနဲ့အဲ့ဒါ တရားအကြောင်းလေးဆွေးနွေးဖြစ်ကြတာပေါ့နော်ဆွေးနွေးဖြစ်တော့တရားအကြောင်းရောက်သွားတော့ဦးဇင်းအဲ့ဒါနဲ့တရားတွေထိုင်ပြစ်လားဆိုတပည့်တော်ထိုင်ပြစ်ပါတယ်ဗျာတဲ့တပည့်တော်တနေ့နှစ်နာရီခွဲအဲ့ဒါကိုပထမတလအဋိဌံရာကနေအခုလောက်တာ9နှစ်ထဲရောက်ခဲ့ပါပြီဆိုတော့ဦးဇင်သာဓုခေါ်လိုက်ပါတယ်အဲ့ထုံသာဓုသာဓုသာဓုလို့ကြံတဲ့လူတယောက်တနေ့နှစ်နာရီခွဲထိုင်နေဆိုတာ တော်သေးတယ်လေသူတို့လိုဇာသပင်တွေဒီလောက်ကိလေသာဘွက်ပေါက်နေတဲ့ကြားတွေကတနေ့နှစ်နာရီခွဲဆိုတော့အတော်ကိုဥစဉ်အံ့ဩသွားတယ်နော်အဲ့နဲ့အေးကောင်းလိုက်တာလို့ဒီကမာကြီးလို့အဲ့ဒီဟာမျိုးလေးလုံနိုင်တာဆိုပြီးတော့အဲ့ဒီကနေအဲ့ဒါကြောင့်လည်းပါမှန်ပေါ်လေးနောက်တော့သူမေသီလဝတ်သွားတယ်ဗာညာဆိုပြီးကြားတာအဲ့တော့ဒါကောင်းတဲ့အလေးအကျင့်လေးတွေပေါ့နော်ဒါလေးတွေလည်းဥစဉ်တို့ယူထားပါတယ်ဘယ်သူစီကမဆိုနော်ဒီကြောင့်မို့မကောင်းတာတွေရှောင်ပြီးကောင်းတာတွေလုပ် နော်ဖြူအောင်စိတ်ကိုထားနော်ကိုယ်စိတ်လေးဖြူစင်အောင်ကြောဒီတိုင်းထားလို့မရစိတ်စိတ်တိုင်းထားဖြူစင်အောင်ထားဆိုတာလုံးလို့မရဘလို့လောက်ရတယ်လေဖြူစင်အောင်ကြတော့တမထဝိပဿနာတစ်ခုခုနဲ့လောက်ထားစိတ်ကိုဖြူစင်အောင်ဂုံတော်ပွားမလားဖះဂုံတော်တွေပွားပွားနေတဲ့အချိန်ကိလေသာဝင်လာအဲ့ကိလေသာဖယ်ထုတ်ပြီးဂုံတော်ပွား အာတပည့်တော်တော့မေတ္တာကမ္မထံသဘောကျတယ်ဖျားတပည့်တော်မေတ္တာပို့မယ်ပို့စမ်းမှာမေတ္တာတွေအဲ့ဒါမှဒေါသလေးဖြစ်လာရင်မေတ္တာပို့အဲ့ဒါလည်းတော့တခုရှိတယ်ဦးဇင်းရတကယ်ချင်းတပါးဘုန်းကြီးတပါးဟိုတလောကမေတ္တာတုတ်ကမ္မထံကျင့်စဉ်အကြောင်းဦးဇင်းကသူ့ပြောတယ်အရှင်ဖျားအဲ့ဒီကမ္မထံမေတ္တာတုတ်108ခေါက်တစ်နှစ်108ခေါက်လောက်ကို ပူဇော်ပြီးတော့အရှင်မြတ်မေတ္တာကမ္မထံပွားပါတပည့်တော်တော့အဲ့ဒါလောက်ကြည့်တယ်ဆိုပြီးတော့ဦးဇင်းကတော့ဒီကသစ်ပင်တွေအောက်မှာလောက်တာသစ်ပင်တပင်တပင်အောက်အဲ့ဒါမျိုးဦးဇင်းကမေတ္တာတုတ်တရား၈ခေါက်ရောပြီးတော့မေတ္တာကမ္မထံလောက်တာအခုဒီဘက်ဒီနာသစ်ပင်အခု15ပင်ပြီးသွားပြီအဲတပင်ကိုတရား၈ခေါက်အဲဦးဇင်းအဲ့ဒါကိုပွားပြီးတော့မှဦးဇင်းကလောက်တာအဲ့နဲ့တကယ်ချင်းဘုန်းကြီးကိုပြောတော့ तू ကလောက်တော့ တပတ်လောက်လဲလှုပ်ပြီးတော့အခုပြဿနာတွေတက်လိုက်တာစိတ်ဆင်းရဲစရာတွေကြီးပဲကြုံတော့ဥစဉ်ဟာရက်ပြမှာတင်တယ်တဲ့ဒီဟာလှုပ်ပြီးကြတဲ့ကိုစိတ်ဆင်းရဲစရာကြီးပဲမျိုးစုံကြုံဒေါသတွေဖြစ်အဲ့ဒါအရှင်မြတ်စမ်းတာလို့စမ်းတာလို့နော်စမ်းတာလို့အရှင်မြတ်ကိုလို့အဲ့ဒါတွေကြော်အောင်လုပ်ရမှာအခုတပည့်တော်လည်းအများရန်အဲ့ဒါလုပ်နေတော့လောကရန်နေမျိုးစုံလာတာပဲ ညင်အပ်တဲ့ဘက်ကနေမှအနှောင့်အယှက်တွေကလည်းစိတ်ဆင်းရဲအောင်တိုက်တာလည်းတစ်မျိုးမဟုတ်ကဟုတ်ကတွေလောက်တာတစ်မျိုးဒါညင်အပ်တဲ့ဘက်တွေကနေမှလောက်ကြတာနော်ဒါတွေလည်းကြုံရတာတမြန်နေ့ရအဲ့ဒီပင်အောင်ထိုင်ဖြန်းဆိုစိတ်ထဲမှာငါရိုက်ပြလိုက်ရလို့ဆိုပြီးတော့ပေါ်လာပြီးတော့ကြက်သက်မွင်းကြီးတွေဖြန့်ဖြန့်ထဩဒီကောင် ဒါလောက်ငါမေတ္တာပို့နေရတော့ငါသူကကြမ်းကျင်သေးတာကဲကဲကဲကဲမေတ္တာပဲနာနာပို့မမြင်အပ်တဲ့လောကတွေကလည်းတခါတလေပင်နေအောက်တွေထိုင်ရတဲ့ခါကျတော့သူတို့မေတ္တာပို့ရင်တချို့လေကျတော့မကြိုက်တာတွေရှိတာမကြိုက်တဲ့ပုံကိုယ်တွေကျတော့သူတို့အောက်ကိုလာတာကိုမကြိုက်ဒါတော့မှဥစဉ်ခွင့်တောင်းထားနော်ကဲဥစဉ်ဒီမှာအခုမေတ္တာကမ္မထံဒီကမ္မထံကြီးတွေပွားမယ်ဂုံတော်တွေဒီမှာရွတ်ဖတ်ပွားများအဲ့ဒါအရင်ကဆို6နိုင်လောက်ကြာတယ်ဥစဉ် အဲ့နဲ့6နိုင်လောက်အခုအရန်ကျန်တဲ့အလုပ်ချိန်နေနဲ့ပင်မတော့မရတာနဲ့အခု၄နိုင်ခွဲလောက်ကြာတယ်အခုဆိုတပင်တပင်အောက်ထိုင်အဲ့ဒီလောက်ကမ္မထမ်းကြီးတွေလောက်ဘုံတော်ပွားမေတ္တာပို့အဲ့ဓာတွေတရားထိုင်တဲ့ဒီဟာတွေကိုအသင့်ကိုအမြတ်တမ်းပေးပါမယ်အသင်တို့မိသားစုတွေဒီစည်းစိမ်တွေရအောင်အကျွန်ုပ်ရဲ့ကောင်းမှုတွေပေးပါမယ်အသင်ရောခရိဝနမင်းကြီးတွေဥစဉ်ဒီအောက်ကိုခွင့်ပြုပါဆိုပြီးပြောဆိုပြီးတော့ထိုင်တာတော်မှဒါတော်မှအခုပြောသလိုကျန်တဲ့ပင်နေပင်နေဆိုဘာမှမဖြစ်ဘူး အားလုံးချောမွေးပြီးတော့အဲတမြန်လေးကတပင်ကြတော့နက်နက်လေးအဲ့လိုလေးတွေသူတို့ကြမ်းတယ်ဒါမျိုးလေးကဖြန့်ဆိုအဲ့ဒါမျိုးတွေကြက်တင်မွင်းချင်းထပြီးတော့အဲ့လိုတွေစိတ်ထဲမှာလာပြီးတော့သူတို့ဘာလုပ်ချင်ညာလုပ်ချင်ချက်ချင်းလာပေါ့အနမေတ္တာနိုင်နိုင်ပို့ပို့ပို့ပြောချင်တာကတော့မေတ္တာကမ္မထမ်းတွေကိုများများလုပ်ရင်ဒေါသဖြစ်เสียအကြောင်းနေမျိုးတုံလာလိမ့်မယ်ဘာလို့လဲဖြက်တာအဖြက်အစီအဲ့လိုတွေတိုက်တာတွေခိုက်တာတွေဒါအခုမှမဟုတ်ဘူးနော် မြတ်စွာဘုရားကတ္တဝဘုရားရှင်ကိုရောမြတ်ကြီးလက်ထက်တော်အခါတုန်းကယဟန်တော်တွေကိုလူတွေကကြင်ညိုတဲ့အခါကျတော့အဲ့ဒီမှာတင်တခါတည်းမာနကနေမှတခါတည်းမြို့ကလူတွေကိုစီးပြီးတော့တခါတည်းယဟန်တော်တွေကိုတခါတည်းအမျိုးသမီးတွေနဲ့နာမပြောက်လိုက်လောက်တာသူတို့ကသူတို့ဖန်သေးတာဟိုကယဟန်တော်တွေကဖြတ်စီးတာမဟုတ်ဘူးအာယဟန်တော်တွေဟာဟိုနာဟိုလိုတွေ့တယ်ဒီနာဒီလိုတွေ့ဟာဘုန်းကြီးတွေအလကားပါပဲဘလို့ညာလို့ဆိုပြီးတော့တခါတည်းအဲ့ဒီမှာအော်ပြောကြဆိုကြတိုက်ကြခိုက်ကြဆွဆွဲကြ မြတ်စွာဘုရားจิตသားတို့ပို့မေတ္တာကမ္မထံပို့ပို့ပို့ပို့မေတ္တာကမ္မထံနဲ့ပို့တော့မေတ္တာဘက်ကနိုင်လဲနိုင်သွားလိုက်ရောမာနကြံရမရတော့ဘာလုပ်လဲဆိုတော့အာတခါတော့ဘုံကြီးအောင်လုပ်မယ်ဆိုဟာတမျိုးလုံးလှူကြလှူကြလှူကြဆိုပြီးတော့မျိုးကလူတွေစီးပြီးလှုပ်တော့အဲ့ဒီမှာနေလူတွေတယုံယုံနဲ့လှုပ်ပြီးတော့ကိလေသာအာယုန်တွေဖောက်ပြန်ပြန်လှုပ်တော့ရသော်ဗျာချက်သားတို့လူတွေတယုံယုံနဲ့မင်းတို့စိတ်တွေဖောက်ပြန်လာလိမ့်မယ်အတုပပြန်ရှုရှုရှုဆိုအတုပပြန်ရှုခိုင်းရနော်ဒါကြောင့်မို့ မြင်အပ်တဲ့မမြင်အပ်တဲ့လောကတွေကလည်းအဖြစ်အစီတွေအနှောင့်အယှက်တွေတရားအလုတ်ကအမြဲတမ်းအားကြီးတယ်နော်တရားအလုတ်ကကြောင့်မို့အခုတချို့တလေမှာခဏခဏအခုပိရိတ်ကျွတ်ပေးနေရတဲ့မေတ္တာပို့ပေးနေဦးဇင်းကတရားတွေလှုပ်ရင်ဂုံတော်မေတ္တာပွားကြပွားကြဆိုတချို့လေပွားမှုအားနေတယ်ပွားမှုအားနေတဲ့အခါကျတော့အနှောက်အယှက်တွေဝင်ရတယ်နော်အဲအဲ့ဒါအမြဲတမ်းတရားဓမ္မတို့မှတ်ထားတရားကိုဖြစ်ဖြစ်မြောက်မြောက်တကယ်လှုပ်တော့မယ်ဆိုဗုဒ္ဓနှုတ်တိမေတ္တာမပါလို့မရဘူး နော်ဗုဒ္ဓနုတ်တိမေတ္တာဥစဉ်လောက်လှုပ်တာရှိမှာမဟုတ်ဘူးဥစဉ်တစ်နေ့တစ်နေ့အများကြီးလှုပ်တာဥစဉ်ထုတ်မပြောခြင်းလို့ဒါတော့မှလောကဓာန်တွေဟာအများကြီးခံရတယ်ဘာကြောင့်လဲဆိုတော့ဖြတ်တာလေစိတ်ဓာတ်တွေကြာတော့သာသနာပြုမဲ့နေရာတွေပြုခြင်းသိမရှိအောင်မျိုးစုံအနှောင့်အယှက်တွေဆိုတာလာတာဒါကြောင့်မို့ဗုဒ္ဓနုတ်တိမေတ္တာအားနဲ့လို့မရဘူးတကက်ကိုတရားကိုလှုပ်တော့မယ်ဆိုတာနဲ့မမြင်အပ်တဲ့လောကကြည့်တယ်။တရားမို့ဆုံးလုံးဆရာတော်ဖရာကြီးယဟန္တာလည်းဖြစ်လည်းဖြစ်ပြီးရော အဲ့ဒါကိုတော့ပဋိနိဗ္ဗာန်ပြုတော့လို့ပြောတာအာမပြုဘူးလို့ပြောတော့ကိုတော့သေချင်တာလားလို့နတ်ကထကြိန်းတာအာဒီနတ်တဲချမ်းပါလားငါမင်းမေတ္တာပို့ပါလေကွာမင်းချမ်းပါပါစေချမ်းသာပါစေဆိုတော့မှအဲ့ဒါငိုပြီးတော့လူတွေတော့ကြွကုန်တော့မှာပါပဲဆိုပြီးတော့မှမျက်ရည်တွေကျပြီးတော့မှနတ်ကပြန်ထွက်သွားနောက်ရကျမှဆရာတော်ကြီးတွေမေးတော့ဆရာတော်ကြီးတွေကအရှင်ဖျားကြည်သားမှာဘယ်သူလဲဆိုကြည်လိုက်တဲ့အခါကျမာနကြီးတော့မဟုတ်ဘူးတဲ့သူ့ရဲ့တပည့် နောက်သူရတပည့်တွေလာပြီးနှောင့်ယှက်ကြတယ်ကြောင့်မို့တရားယောဂီတွေတရားလို့လုပ်တယ်ဆိုတာဗုဒ္ဓနှုတ်တိမေတ္တာရံရတယ်နော်အဲ့ဒါဗုဒ္ဓနှုတ်တိဖရာကုံတော်များများပွားပေးမေတ္တာနန္ဒပို့ပေးအဲ့လိုမေတ္တာပို့ဂုံတော်ပွားပြီးတော့မှတရားကိုအထုတ်တဲ့အခါကျအနှောင့်ယှက်ကမဝင်တာအဲ့လိုမှမဟုတ်လို့ရှိရင်အနှောင့်ယှက်တွေအရန်ဝင်တယ်လောကရန်တွေအရန်ကြုံတယ်နော်ကြောင့်မို့ဒါဥစဉ်ဒီကအကြောင်းကဥစဉ်ဥက္ကဋ္ဌဓမ္မကြီးအရှင်ဖျားတဲ့ဝွကျွေးတွေကြီးလိုက်တာ ရှင်ဘုရားမှာကိုလိုဖြစ်ဒီလိုဖြစ်ဓမ္မကြီးဥစဉ်ဘာမှဖြစ်ဘူးလို့ဘာကြောင့်လဲဆိုတော့ဥစဉ်လှုပ်ချင်တဲ့အလုပ်ကြီးတွေအသေးသေးမှမဟုတ်တာလို့ဝိပဿနာတရားပြယုံဆိုရင်အနောက်ချက်ကတစ်မျိုးလာတာအခုကြောင့်ဖရားတဲ့ပဲကြောင်းဆောက်မယ်ဆိုရင်ဖရားတဲ့ကြောင်းဆောက်တဲ့ဘက်ကတစ်ခါလာပြန်တာလို့ကြောင့်မို့မဟာဗောဓိမြိုင်ဆရာတော်ကြီးပြောတယ်ဖရားတစ်ခါတဲမယ်လို့ရင်တဆူတဲပြီးနောင်တဲခြင်းစိတ်ကိုမရှိအောင်ပြဿနာလာတာ အိုးဇင်းကြိုက်ဘက်မှာသွားပြီးတော့တောရလေးစောက်တည်မယ်ဆိုပြီးတော့တရားလေးအားထုတ်ဖို့ကမ္မထမ်းကြောင်းလေးဒကာလေးကစောက်ပြီးတရားအားထုတ်တာတန်ခခုံယုံရောက်သွားတယ်တဲ့ဘာလို့လဲဆိုတော့တန်ခခွင့်ပြုချက်မရှိဘဲနဲ့တရားအားထုတ်မှုတဲ့အဲ့ဒါနဲ့တန်ခခုံယုံရောက်ရတယ်လောကဆိုတာတရားအားထုတ်နေရင်လည်းမျိုးစုံလာတာပဲလေလောကရန်နေရနော်ရောက်မို့ဘုရားနုဒတိနမေတ္တာနဲ့ယမ္မာတရားတွေအားထုတ်တဲ့ဒကာဒကမတွေအဲ့ဒါကြောင့်မို့ ဗုဒ္ဓနုတ္တိကမ္မထံမေတ္တာကမ္မထံအာနာပါနကမ္မထံဝိပဿနာကမ္မထံဆိုတဲ့ကမ္မထံအမျိုးပေါင်း40တမထဝိပဿနာတွေကိုဥစဉ်တော့ဒကာဒကမတွေတစ်ခုပြီးတစ်ခုရမ်းရန်ရမ်းရန်ထားနော်အဲ့လိုရန်ထားပြီးတော့မှလုံမှသစိတ်တာပရိယောဒပနာနော်မိမိစိတ်ကို ဖြူစင်အောင်ထားရတယ်ဆိုတာဗုဒ္ဓနုတ္တိမေတ္တာအစရှိတဲ့တမထဝိပဿနာ ကမ္မထံနဲ့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 အဲ့ဒီသုံးချက်ဟာဘုရားရှင်အဆူဆူတော့ရဲ့အဆုံးအမဩဝါဒစကားပဲဖြစ်ပါတယ်နော်ဒါဒုတိယဂါထာ နောက်တတိယဂါထာက အနုပဝါဒောနုပဂါဒောပါတိမောက်ခေစသံဝရော မတ္တင်ညုတာစာဗဒ္ဒသမိပန္တင်စသေယနာတနံအတိစိတ်တေစအာယောဂော ဧတံဗုဒ္ဓနာသာသနာဒါနောက်ဆုံးတတိယကာထာနော်ရသော်ဖေဟာအနုဘဝါတော်တဲ့သူတပားတို့ကို မစွတ်စွဲရခြင်း၎င်းတကယ်သူတော်ကောင်းလှုပ်ရှင်တဲ့ပုဂ္ဂိုလ်ဟာသူတပားတွေကို မဟုတ်မဟဘယ်တော့မှမစွတ်စွဲရဘူးတဲ့သူတော်ကောင်းလှုပ်ရှင်တဲ့ပုဂ္ဂိုလ်ဟာနော်တကယ်သူတော်စင်ဟာ အနုဘဝါတော် သူတပါးတို့ကိုမဆွဆွဲရခြင်းသည်၎င်းအနုပါဃာတော့သူတပါးတို့ကိုမညှင်းဆဲမနှိပ်ဆက်ရခြင်းသည်၎င်းသူတပါးတွေကိုမဆွဆွဲပါနဲ့သူတပါးတွေကိုမညှင်းဆဲမနှိပ်ဆက်ပါနဲ့သူတပါးတွေကိုနော်လောကထဲမှာနေရင်ဒါလှုပ်တတ်တယ်နော်ကိုယ့်ကိုတခုခုလှုပ်တယ်လို့ထင် ငါသူ့ကိုဘလို့ပြန်ဆွဆွဲမယ်ဆိုတဲ့ဆွဆွဲမှုတုံ့ပြန်ညင်တာဒီစိတ်ထဲမှာလာတတ်တယ်နော်အဲ့ဒါကြောင့်မို့ဘလို့ဆွဆွဲရင်ဘလို့လောက်ရမယ်မလောက်နဲ့သူတော်ကောင်းဆိုတာသူတော်ဘာတွေကိုလည်းဘယ်တော့မှမညင်စေနဲ့နံပါတ်1ပေါ့နော်သူတော်ဘာတွေကိုမဆွဆွဲရခြင်းနံပါတ်1ကသူတော်ဘာကိုမဆွဆွဲနဲ့နံပါတ်2ကသူတော်ဘာတွေကိုမညင်စေပါနဲ့တဲ့ နံပါတ်3နဲ့ပါတိမောက်ခေပါတိမောက်ခတံဝရသီလဣန္ဒရိယတံဝရသီလတွေကိုစောင့်ထိန်ရခြင်းဣန္ဒရိစက္ကုံတရေမျက်စိကလည်းစောင့်ကြည့်ရတာမျက်စိမစောင့်သေးလို့လောဘတွေဖြစ်ရတာဒေါသတွေဖြစ်ရတာမောဟတွေဖြစ်ရတာအစင်းလေးပေါ်မှာ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 မျက်စိကလည်းလောဘတွေဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်နားမှာလည်းအတန်တွေကြားတိုင်းလောဘဒေါသမောဟနှာခေါင်းနဲ့အနံ့နဲ့တွေ့တိုင်းလောဘဒေါသမောဟအိန္ဒြေ6ပါးတကား6ပေါက်ကို လုံအောင်ထိရမယ်မြတ်စွာဘုရားအဲ့ဒီအိန္ဒြေတွေကိုမထိနိုင်လို့နော်ကောင်းစွာမဆောင်လျှောက်လို့လောဘမိတွေဒေါသမိတွေတဟုံဟုံတောက်ရတာပါ ဒါကြောင့်မို့ပါတိမောက်ကေပါတိမောက်ခတံဝရသီလာအခုပြညတ်ထားတဲ့တိတ်ခါဘုတ်တွေပေါ့လူဆိုရင်လည်း၅ပါးသီလယဟန်ဆိုရင်လည်းယဟန်သီလအဲ့ဒီသီလတွေကိုစောက်တည်ရမယ်အိန္ဒြေဆိုတဲ့တကား6ပေါက်ကိုလည်းတတိနဲ့လုံအောင်ထိရမယ်တတိမရှိလို့ပါပါသွားတာလေတတိမရှိလို့အကြာကြီးဒေါသတွေချောင်းချောင်းထွက်ပြီးမှအော်ကိုစိတ်ပြန်ကြည့် ငါမှဒေါသတွေဖြစ်နေလိုက်တာနော်တတိမရှိလို့လောဘတွေဖြစ်ရတယ်အကြာကြီးဖြစ်ပြီးမှသိတယ်တတိမရှိလို့ဒေါသတွေဖြစ်ပြီးမှသိရတယ်တတိမရှိလို့တဲ့အဲ့ဒါကြောင့်မို့အဲ့ဒီပါတိမောက္ခသံဝရသီလအိန္ဒြိယသံဝရသီလဆိုတဲ့အဲ့ဒီသီလတွေကိုလုံခြုံအောင်စောင့်ထိန်ပါမျက်စိနဲ့အဆင်းနဲ့တိုက်တိုင်းနားနဲ့အသံနဲ့တိုက်တိုင်းကြားတိုင်းမှာ ဥစဉ်တို့တတိလေးတွေထားနိုင်ဘဝအင်မတန်အေးချမ်းတယ်တတိလေးတွေထားနိုင်ဘဝအင်မတန်အေးချမ်းတယ်တတိမထားနိုင်ပူလောင်တယ်အမြဲတမ်းပဲဟိုအကြာပြန်ပြီဒီအကြာပြန်ပြီဟိုလိုဖြစ်ပြန်ပြီဒီလိုဖြစ်ပြန်ပြီနဲ့ကိုအမြဲတမ်းစိတ်တွေထဲမှာပူလောင်နေရတာအဲ့ဒါအာယုံ6ပါးတကား6ပေါက်ကိုတတိမထားလို့တတိမရှိလို့တတိနဲ့ထိမ့်မထားလို့မထိန်ကိုထားလို့မဆောင်ရှောက်ထားလို့နော် မဆောက်ရှောက်တဲ့ပုံကွယ်ဆင်းရဲတာပေါ့တဲ့လောဘတွေဒေါသတွေမောဟတွေဖြစ်ရတာကိုနော်တတိမရှိလို့နော်အဲ့ဒီကနေမှတံဝရစောင့်ထိန်ခြင်းလည်းမရှိလို့ပေါ့နော်တတိမရှိလို့စောင့်ထိန်ခြင်းလည်းမရှိလို့ဗတ္တသမိန်မတ္တင်ညုတာမတ္တင်ညုတာစဗတ္တသမိန်အစားအသောက်တွေစားတဲ့အခါမှာလဲအတိုင်းရှိသိရတယ် ယဟန်တန်ဃာတွေဆိုရင်လည်းအလှခံတဲ့အခါမှာအတိုင်းရှိသိရတယ်နော်အဲ့လိုအလှခံတဲ့အခါမှာအစားတော့စားတဲ့အခါမှာလည်းတရားအထုတ်တော့မယ်ယောဂီဆိုတခါတည်းအတော်သင့်တော့ပဲသူကစားရများများစားပြီးဆိုငှားဤပြီးမျောသွားတော့တာအဲ့ဒါကြောင့်မို့ဗတ္တေညံမတ္တေညုဒါစာဗတ္တသမိန်နော်အစားအသောက်တွေစားတဲ့အခါမှာပဲဖြစ်ဖြစ် အလှခံတဲ့အခါမှာပဲဖြစ်ဖြစ်ခြေသားတို့အတိုင်းအရှိကိုတီးပြီးတော့လှူပါ အတိုင်းရှိမသိဘူးဆိုရင်အိုးအလိုက်မသိဘူးဆိုနောက်တော့မလူကျင်တော့နော်အတိုင်းသိရှိကိုသိရတယ်တဲ့အစားတော့တွေစားတဲ့အခါမှာလဲအတိုင်းရှိတွေကိုသိပြီးတော့စားတော့ရမယ်အလှခံတဲ့အခါမှာလဲအတိုင်းရှိသိပြီးမှအလှခံရတယ်လူတိုင်းလူတိုင်းလိုချင်လောဘကြီးနဲ့အတင်းလို့ရင်နောက်စေနာတုံးသွားတာမလူချင်တော့ဘူးဟိုးလိုချင်လိုက်တာငါလူတိုင်းလူတိုင်းပဲတမျိုးမဟုတ်တမျိုးငါပေါ်လှခံနေဟော အတိုင်းရှိမသိလို့နော်အတိုင်းရှိမသိလို့ရောက်မို့ရသော်ဖះဆုံးမတဲ့အဆုံးမတောင်းရန်ခြင်းကြောင့်ကိုတော့ငါတဲ့ရသိညီအောင်နှစ်ပါးတရားအထုတ်တာရသိညီငယ်ရသိလေးထံမှာနှခါကြီးကလာလာပြီးတော့ပူဇော်တယ်ဟိုကရသိကလည်းကြောက်တာအဲ့ဒါနဲ့နောင်တော်ကြီးဟာငါဒီနှခါကြီးကလာလာပူဇော်တာ तू ကတော့ကြည်ညိုလို့လာတာငါကြောက်လိုက်တာ အဲ့ဒါဘလို့လောက်အောင်မင်းအဲ့နဂါကြီးမလာသေးချင်ဘူးလားဟာနဂါကြီးမလာသေးချင်ပါဘူးမလာသေးချင်လွယ်လွယ်လေးရဘာလောက်ရမှာလဲမင်းအဲ့မှာသူ့ကိုကြည့်ဘာတွေ့လဲဘင်းမှာဗရံများကြီးဆွဲထားတာတွေ့မင်းအဲ့ဒီဗရံများတာတောင်းစမ်းပါမင်းသုံးရက်မခံပါဘူးလို့ပြောတယ်အဲ့ဒါနဲ့တခါလဲနဂါကြီးလာတော့အသင်နဂါအသင်ကလည်းအကျွန်ုပ်ကိုကြည်ညိုလွန်းလို့လာတာ အကျွန်ုပ်ကလည်းသိရင်လေပင်ကဗရမ ्या ကြီးကြည့်ကြည့်ပြီးလိုချင်တာလောက်ပါအဲ့ဒါကြီးပေးတော့အရှင်ဘုရားမလောက်ပါနဲ့ဒါလေးရှိလို့မှတပြည့်တော်စားပေါက်ချောင်းနေတာဒီဗရမ ्या တကိုးကြောင့်စားလို့တောက်လို့ရနေတာဒါမရှိရင်မရဘူးအဲ့ဒါလေးပေးပါဟောမပေးနိုင်ဘူးပြန်ပြေးရောနောက်တရက်လာတယ်တောင်းတာသုံးရက်မြောက်တောင်းတာငကားဘယ်တော့မှပေါ်မလာတော့ဘူးတဲ့ပြေးရောတခါတည်းတောင်းတော့နောက်တဏှာကြတော့ယဟန်တော်တွေ တရားထုတ်တာတပားနေတဲ့တောအကြောင်းကငှက်ကောင်ကြီးကအိတ်တန်းတိုက်ချိတ်ဆူလိုက်တာတဲ့ဆူတော့အဲ့ဒါနဲ့ဟိုကယဟန်ကိုပြောတယ်တရားထုတ်လို့ရလားငှက်တွေဆူလုံးလို့မရဘူးအဲ့ဒီငှက်တွေမရှိခြင်းဘူးလားဟာကောင်းတာပေါ့ဒီငှက်တွေမရှိရင်တော့ကောင်းတရားထုတ်လို့အေးဆေးသေးပဲလွယ်လွယ်လေးရယ်ဘာလို့ရမှာဩပြောတဲ့အတိုင်းသာလို့တပတ်မခံဘာလို့လောက်ရမလဲညာငှက်တွေအိတ်တန်းတက်တဲ့အချိန်မှာ အသင်ငှက်တော်အသင်ငှက်တော်ရဲ့အတောင်မှတခုစီအကျွန်ုပ်ကိုပေးကြပါပေးကြပါဆိုပြီးတော့အဲ့ဒီတိုင်းကညာတိုင်းអော်လို့ပြောရတယ်တပတ်ပြည့်တော့ငှက်တွေတကောင်မှမရှိတော့ဘူးတဲ့နော်အဲ့ဒီမှာတောင်းရန်ခြင်းကြောင့်ကြောက်ရွံ့ပြီးထွက်ပြေးတယ်ဆိုတဲ့အကြောင်းဥစဉ်ငယ်ငယ်ကဥစဉ်ဆရာကဘုရားဟောတဲ့အဆုံးအမယူပြီးတော့အဲ့ဒါဆုံးမတော့ငယ်ငယ်လေးကလေးဥစဉ်တော့ဘယ်တော့မှအလှခံလေးမရှိဘူးဘယ်တော့မှလူမခံဘူးအဲ့ဒါဥစဉ်ကိုရင်ဘွားတုန်းကဥစဉ်မေတော်ကြီးက ကိုရေးစာတင်သားဘဝမှာအခုတနှစ်စာဘလောက်လိုတော့နဲ့စာတင်သားမေတော်ကြီးဥစဉ်ကိုရင်လောက်ခတကြမှမရှိဘူးစေနာရှိလူမရှိ မလူနဲ့လို့ပြောတော့ဥစဉ်မေတော်ကြီးကမျက်ရည်ကျတယ်သူအဲ့လိုပြောမလားဆိုပြီးတော့ဘယ်တော့မှဥစဉ်တော့လူခံလေးမရှိဘူးအဲ့ဒါကြောင့်အများအားအဲ့ဒါသူကသူတရားရှိရေလောက်အဲ့ဒါဒါဒါဒါရှိတယ်အဲလှူစရာရှိတယ်အခုသာသနာပြုလဲဒီတိုင်းပဲ ဒီဟာတွေဒီဟာတွေလှုပ်ရှားတွေရှိတယ်လူကျင်တဲ့လူလှူမလူကျင်တဲ့လူနေကိစ္စမရှိဘူးကိုကနေလှပြီးဟိုကလှူပါဒီကဘယ်တော့မှပြောဘူးဦးသိအောက်ကြလည်းမခံဘူးဘယ်တော့မှမခံဘူးအခုဦးသိဒီမှာအခုဟိုဖះတွေဘာတွေညာတွေအတွက်လှုပ်နေတဲ့ဟာလဲဒီတိုင်းပဲသူကသူတိတိတယ်လူအာဘုံဘုံရှင်ဖះဘုရားပြတိုင်းလုံးမှာအခုအခုဖះပထမညံတော်ဆက်တဲ့ဘေကတဆူအခုကမှ၄ဆူလောက်ဖြစ်လာပြန်ပြီအဲ့ဒါကိုဟိုကလူကျင်လုံးလို့ဒီကလူကျင်လုံးလို့ ਨੇ အခါတည်းကြောက်နေကြတာလေအဲ့ဒါမြန်မာပြည်မှာဦးသိမှာတာသိန်း230လောက်ကြတယ် တဲစရိတ်တွေနဲ့သူအများကြီးပုံဘူးဖျက်အမှတ်တရကိုလှူခြင်းလုံးလို့ပါဖျက်နဲ့ဖြစ်ကြလာတယ်ဒါကြောင့်မို့အမြဲတမ်းဒါဟိုလောက်ကြတယ်အဲ့ဒါကြောင့်မို့တလိษံတော်မကြိုက်ဘူးတဲ့เนาะလူခံမှုဆိုတာเนาะအဲ့ဒါကြောင့်မို့မတ္တေညုတ္တသာဗတ္တသမိန်တဲ့အစားတောက်တွေစားတဲ့အခါမှာအလူခံတဲ့အခါမှာအတိုင်ရှိကိုသိရမယ်တဲ့နော်ပဏိစတယနာတဏဟောနေတဲ့เจ้าနေမှာလဲလူသူတွေနဲ့ဝေးတဲ့เจ้าမှာနေပါ စိတ်ငြိမ်တဲ့အကြောင်းလေးတွေနေလို့ပြောတာနော်စိတ်စိတ်ငြိမ်ငြိမ်နေရာလေးတွေမှာနေတော့မှတရားအလုပ်ဖြစ်တာဩမစိတ်ငြိမ်တဲ့နေရာဟာလူတွေကတရုံရုံနဲ့လာလိုက်လှူလိုက်တန်းလိုက်အမျိုးမျိုးဆိုမရဘူးစိတ်ငြိမ်တဲ့နေရာကို နေပါတဲ့အဲ့ဒီစိတ်ငြိမ်တဲ့နေရာလေးရွေးတဲ့နော်အတိစိတ်ဒေသအာယောဂောနော်အတိစိတ်တဲ့တာမန်စိတ်ထက်လွန်မြတ်တဲ့တမာတိရှိအောင်ကျင့်ရအတိစိတ်တာဖြစ်အောင် အဲ့ဒီလိုမြတ်စွာဘုရားက6မျိုးဟောလိုက်တာနောက်ဆုံးဂါထာကြတော့เนาะသူတစ်ပါးတွေကို မစွတ်ဆွဲရဘူးเนาะနံပါတ်1ကသူတစ်ပါးတွေကိုမစွတ်ဆွဲပါနဲ့နံပါတ်2ကသူတစ်ပါးတွေကိုမညှင်းဆဲပါနဲ့နံပါတ်3ကသီလကိုစောင့်ထိန်ပါเนาะအိန္ဒြေတွေကိုစောင့်ထိန်ပါသီလတွေကိုစောင့်ထိန်လိုက်ပါနံပါတ်4က အစာအလောက်တွေမှာ အတိုင်းအရှိကိုသိပါနော်နောက်ပြီးတော့ဦးဇင်းတို့အတိစိတ်တွေတာမန်စိတ်ထက်လွန်ခဲ့သောတမာတိစိတ်ကိုရအောင်ကျင့်စမ်းပါနော်တမာတိစိတ်ကိုလည်းရအောင်ကျင့်တဲ့တမာတိကအရေးကြီးဆုံးနော်ဦးဇင်းတို့တရားတော်မှာအခုဦးဇင်းတို့ဦးဇင်းတို့တရားတော်မှာတွေမတရားဖို့တရားနိဗ္ဗာန်တရားကြီး ရှိပါရဲ့သားနဲ့ဦးဇင်းတို့မသိနိုင်တာအဲ့ဒါတမာတိမရှိလို့ဦးဇင်းတို့တမာတိမရှိတော့ဟောဘယ်ဆရာတော်ဟောဟောဘသူဟောဟော ပေါက်ကိုမပေါက်ဘူးဘာကြောင့်မရတာလဲဆိုအဲ့တမာတိမရှိလို့မရနော်ဆရာတော်ဘုရားတွေကလည်းအမျိုးမျိုးတရားတွေပေးတိုင်းမြတ်စွာဘုရားလည်းတရားတွေဟောတာနိဗ္ဗာန်ဆိုဟောလို့ရှိတယ်လို့ဘုရားရှင်ကိုယ်တိုင်လည်းဟောထတာပဲပြောထတာပဲဘလောက်ပဲရှိပါတယ်ပြောပြောမမြင်နိုင်တာ ကိလေသာမျိုးတွေဖုံးခံထားရတာအဲ့ဒါဘာကြောင့်လဲစိတ်ကိုမစင်ကြယ်လို့ပါဒါကြောင့်မို့မြတ်စွာဘုရားကအတ္တိစိတ်တေတာမန်စိတ်ထက်လွန်ခဲ့သောတမာတိစိတ်၌အာယောကောအမြဲကြိုးကုပ်အထောက်ရခြင်းဒီ၎င်းအဲ့ဒီတမာတိကို အမြဲတမ်းရအောင်ကြိုးစားခြင်း အထောက်ရခြင်းဆိုတဲ့အဲ့ဒီဟာကို အမြဲတမ်းလုပ်ရမယ်ချက်သားတို့နော် အဲ့ဒီလိုလောက်မှသာလျင်အေတံအရိတရား6ပါးသည်ဗုဒ္ဓနာံကင်္ဃဝါလူသက်စုမကစူစူထိုထရှင်တော်မြတ်ဖရာတို့ဤသာသနံလိုရင်းနှုံပြထုံးရဖြင့်သုံးကြပါစေအဆုံးအမတော်ကြီးဖြစ်ပါပေတော့တည်းသာဓုသာဓုသာ ပါဗျာဆုံးမခဲ့တဲ့အဆုံးမလေးတွေကို ပြန်ပြီးတော့အကျဉ်ချုံပြီးတော့ကြည်လိုက်ရင်ခန္တီတဲ့သိခံရမယ်နော်သိခံခြင်းအဆုံးစွန်သိခံမှာယဟန်ဖြစ်တဲ့ပုဂ္ဂိုလ်သည် သူတော်ဘာသက်ကို မတတ်ပါနဲ့ယဟန်ဖြစ်တဲ့ပုဂ္ဂိုလ်သည် သူတော်ဘာသက်ကိုတတ်ရင်ယဟန်မဟုတ်တော့ဘူးတဲ့သူတော်ဘာတွေကိုမနှိမ့်ဆက်မညှင်းသေးပါနဲ့ သူတစ်ပါးတွေကိုနှိပ်စက်နေမယ်ညှင်းဆဲနေမယ်ဆိုလို့ရှိရင်တော့တရားသူတရားမြတ်တွေကိုမရနိုင်တော့ဘူးဒါပထမဂါထာလေးရဲ့အကျဉ်းချုပ်ဒုတိယဂါထာကမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင် စိတ်ကိုထားမကောင်းတာတွေမှန်သမျှမလုပ်ပါနဲ့တဲ့ကောင်းတာတွေမှန်သမျှကြိုးစားလိုက်စမ်းပါမိမိရဲ့စိတ်ကိုတမထာဝိပဿနာဆိုတဲ့တရားတွေနဲ့စင်ကြယ်အောင်လုပ်ပြီးတော့ထားပါ ဝိပဿနာရှုမဲ့ပုဂ္ဂိုလ်ကလည်းယုတ်တရားနံတရားတွေဖြစ်ချင်းပြည့်ချင်းဖြစ်ချင်းပြည့်ချင်းယုတ်နံတရားအပေါ်မှာရှုသမထကမ္မထာနေလောက်မဲ့ပုဂ္ဂိုလ်ကလည်းလောက်အဲ့လိုတွေလောက်နေမယ်ဆိုရင်ဥစဉ်တို့တရားဓမ္မတွေစိတ်ကိုဖြူစင်ပါတယ်တဲ့နောက်ပြီးတော့နံပါတ်3ကကြတော့အနုဘဝါတော့တဲ့သူတစ်ပါးတွေကိုမဆွဆွဲပါနဲ့တဲ့နော် အနုဘကတော့သူတစ်ပါးတွေကိုမညင်တယ်မနှိပ်စက်လိုက်စမ်းပါနဲ့တဲ့နော် နံပါတ်3ကပါတိမောက်ခေတဲ့နော်ပါတိမောက်ခသံဝရသီလနဲ့အိန္ဒြိယသံဝရသီလအိန္ဒြေကိုစောင့်ထိန်ခြင်းဆိုတဲ့တရားတွေကိုစောင့်ထိန်ပြီးတော့နေစမ်းပါတဲ့နော်အဲ့ဒီကနေပြီးတော့စားပွဲတောက်ပွဲတဲ့အဲ့ဒီအစားတောက်တွေစားတဲ့အခါကျတော့အတိုင်းရှိတွေကိုတီးပြီးတော့စားသမ်းပါ လူတွေနဲ့ဝဲတဲ့နေရာတွေမှာနေပြီးတော့စိတ်ငြိမ်တဲ့နေရာလေးမှာအထုတ်လိုက်စမ်းပါနံပါတ်5ကနော်နံပါတ်6ကတော့မပြေသေးတဲ့တမာတိတွေကို ပြည့်အောင်အထုတ်လိုက်စမ်းပါတမာတိပြည့်မှပညာပြည့်ဒါကြောင့်မို့အဲ့ဒီအဆုံးအမတွေဟာဖះရှင်အဆူဆူတွေရဲ့အဆုံးအမတွေတဲ့ငါဖះတဆူတဲ့ရဲ့အဆုံးအမမဟုတ်ဘူးလို့ပြောတာဒါကြောင့်မို့ဦးဇင်းတို့ ဒကာဒကမတွေကဒီနေ့ဩဝါဒပါတိမောင်ဆိုတာဟောဒီသုံးဂါထာကိုပြောတာပါတာဝကပေးလို့မရဘူးနော်ဒီသုံးခုကဖယားရှင်နေတာရင်ပေးတာဖယားရှင်ကိုရောမြတ်ကြီးတွေကလည်းဘလို့ပုံကိုယ်တွေပေးတယ်လဲဆိုရင်စင်ကြယ်တဲ့ပြိတ္တကိုမှပေးတာ စင်ကြဲနေတဲ့သီလနဲ့ပြည့်စုံတဲ့ပရိသတ်မှာပေးတာတဲ့အဲ့ဒီပရိသတ်ထဲမှာမစင်ကြဲတဲ့ယဟန်တဘာပါလာရင်တော့ဟောဒီဩဝါဒပါတိမောက်သုံးကာထာကိုမပေးတော့ပါဘူးတဲ့ဒါကြောင့်မို့ဒီဩဝါဒပါတိမောက်သုံးကာထာရဲ့အဓိပ္ပာယ်လေးတွေလည်းအခုဦးဇင်းတို့တရားဓမ္မတွေမှတ်သားမိပါပြီနောင်လည်းပြန်ဖတ်တဲ့အခါကျတော့ဩဒီတရားသုံးခုဆိုတာဖះရှင်အဆူဆူရဲ့အဆုံးအမတွေ ငါတို့ရဲ့တန်တန်မှာတီအောင်လုပ်ရမှာပါလားတကယ်သူတော်စင်တွေကျင့်တဲ့တရားပါလားလို့သိပြီးတော့အခုဒီဂါထာတွေအတိုင်းလိုက်လံပြီးတော့ကျင့်စေခြင်းလို့ပါဒါကြောင့်မို့ယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးနဲ့တွေ့တုံတွေ့ကြအချိန်ကာလမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်များကို ကိုယ်တိုင်ကိုယ်ကြကြင့်ကြံကြုတ်ကိုပွားများအထုတ်နိုင်ကြအကုန်ပြည့်လျင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုယ်ကြထိုထွေတည်သောအသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာတိသာတိ သာဓုပါဗျာကဲပရိဒိုင်းလေးနားပေးလိုက်ပါဦး